1354ခုတဆောင်မုံလာပြည့်နေ့19ရက်17လ2002ခုဒီကနေ့လာပြည့်နေ့ဖြစ်တော့ရန်ကုန်မြို့ပါဏိတာရမမှာဆရာတော်ဘုရားကြီးကတရားချင်းမြင်တော်မူတဲ့ဒီဆယ်မိုင်ကုန်းတော်စခန်းရှိကာမှာတော့ဒီလိုလာပြည့်နေ့လာကွန်ကြီးတိုင်းမှာဆိုရင်လာပြည့်နေ့တိုင်းမှာဆိုရင်တော့ဆရာတော်ဘုရားကြီးကိုတော်တိုင်းရှင်းမြင်တော်မူတဲ့လာကွန်ကြီးနဲ့ခြား ဥပုပ်နေ့တွေမှာတော့ကျန်တဲ့နာယကဆရာတော်ဆရှိတဲ့ဆရာတော်တွေကိုဆရာတော်ဘုရားကြီးကချီးမြှင့်ခိုင်းတော်မူလို့ရှိဒီမှာလည်းပဲဆရာတော်ဘုရားကြီးကကြွမလာဘူးဆိုတော့တာဝန်ရှိနေတဲ့ဘုန်းကြီးတို့အနေနဲ့ဟောဖို့တာဝန်ရှိလို့ဒီကနေ့လာပြီနေ့ဟောမှာဟောရမှာဖြစ်ပါတယ်တရားဟောတာ လေးချင်းကသိမရှိဘူးဆိုနဲပါတယ်အလွန်ကိုနဲတော့ဟောရမှာလဲဝန်လေးတယ်ဖြစ်နိုင်ရင်တော့မဟောခြင်းဘူး အတတ်နိုင်ဆုံးလဲရှောင်ခဲ့တယ်ဟောလို့မရဘူးဟောပဲနေလို့ရတယ်ဆိုရင်ဟောပဲပဲနေခဲ့ပါပြီးခဲ့တဲ့ဟွာကပြင်ဦးလွင်ပဏိတာရမမှာဟွာဆိုခဲ့ပါတယ်အဲဒီမှာလည်းပဲကြံတွင်းလေးပဲဟောတဲ့ကြံချိန်မှာတော့ဟောနိုင်တဲ့ပုဂ္ဂိုလ်ကလည်းရှိနေတော့မဟောပဲဒီလိုပဲရှောင်ပြီးတော့နေခဲ့ပါတယ်ဒီမှာလည်းပဲအတတ်နိုင်ဆုံး ဖြစ်နိုင်ရင်တော့ရှောင်နေတာပါပဲဒါပေမဲ့လို့ဆရာတော်ဘုရားကြီးရဲ့လူဆန္ဒတော်ကသူ တရားစဟောစဉ်ကလည်းဒီတိုင်းပါပဲတဲ့တရားဟောမှာအမှန်တန်ဝင်လေးပါတယ်တဲ့မာစီဆရာတော်ဘုရားကြီးကဟောဖို့မိန်ကြမမိန်ကြတော်မူတဲ့အခါမှာလည်းပဲသူအတတ်နိုင်ဆုံးရှောင်ခဲ့ပါတယ်နောက်ဆုံးကျတော့မရှောင်မနဲ့သူဟောခဲ့ပါတယ်တဲ့အဲဒီလိုစသဖြင့်မိန်ကြပြီးတော့ဆရာတော်ကြီးကတရားဟောဖို့သူလည်းဝင်လေးပါတယ်ဒါပေမဲ့တရားဟောခဲ့ပါတယ်တဲ့အဲဒီလိုပဲဝင်မလေးဖို့ဟောပေးဖို့ဆရာတော်ဘုရားကြီးကမကြမကြအခွင့်တန်နိုင်အမိန့်ရှိတော်မူပါတယ် အဲဒီဆရာတော်ဘုရားကြီးရဲ့ဟောရတာစကားကိုလည်းကြားရောင်လာတော့ရှောင်လို့တော့လည်းရှောင်ဖို့မသိတော့ဘူးဒါကြောင့်ဒီကနေ့ဟောပါမယ်အလေးချင်းမရှိတဲ့အခါတော့လည်းအိုးနဲ့ခွနဲ့နဲ့ချိုးမချတာလည်းပါရင်ပါမှာပါပဲအဲအစီအစဉ်မကြတာဒီဒါလည်းပါရင်ပါမှာပါပဲဒါပေမဲ့လို့အဲအတန်တိုင်းဆုံးသိစေခြင်းနဲ့စေတနာရှိထားပြီးတော့ဟောပြပါမယ်အဲဒီလိုဟောဖို့မနည်းညနေကမှပဲ ဥဝင်တရိယဆိုတဲ့ဥစဉ်လေးကပြောလျှောက်လို့ပေါ့လေတရားဟောရမယ်ဆိုတော့ဘာဟောရမလဲလို့ငါကလည်းလေ့ကျင့်မရှိတော့ဟောနေချာတရားတွေကလည်းမရှိပါဘူးမရှိတော့ဘာဟောမှမသိစဉ်းစားတယ်စဉ်းစားတဲ့အခါတော့မာသီဆရာတော်ဘုရားကြီးဟောထားတဲ့စာအုပ်တုပ်လျှောက်ကြည့်လိုက်တော့လင်္ကာလေးတစ်ပုဒ်တွေ့တရားစာအုပ်ရဲ့နောက်ပိုင်းမှာမာသီဆရာတော်ဘုရားကြီးရဲ့လင်္ကာလေးတွေမာသီဆရာတော်ဘုရားကြီးရေးထားတဲ့လင်္ကာလေးတွေပါရတ္တာအဲ့လင်္ကာလေးတွေလျှောက်ပြီးကြည့်လိုက်တဲ့အခါတော့လင်္ကာလေးတစ်ပုဒ်တွေ့ မြတ်စွာဘုရားမိန်ကြားတော်မူခဲ့တဲ့ဂါထာတစ်ပုဒ်ကိုမာစီဆရာတော်ဘုရားကြီးကလင်္ကာလေးလှုပ်ထားပါတယ်အဲ့ဒီလင်္ကာလေးကလည်းအမတန်ကောင်းတာနဲ့ဟောဒီလင်္ကာလေးဟောပြရင်တော့ကောင်းပါပဲလို့ဒီလိုစိတ်ကူးမိပါတယ်အဲ့ဒီလင်္ကာလေးကတော့ဖြစ်ပြက်နှဖျာမမြင်ပါပဲတရားအသက်ရှိသည်ထက်လဲဖြစ်ပြက်နေဟန်ယုံနှင့်နံကို အမှန်မြင်လျက်ဉာဏ်စဉ်တက်၍တရက်တာမြသက်ရှိရသော လောကလူရွာကောင်းမြတ်ပါသည်မြတ်စွာဘုရားမိန်ခွန်းဒီတဲ့ဒီလင်္ကာလေးကတော့မဟာသီဆရာတော်ဘုရားကြီးရေးသားတော်မူခဲ့တဲ့လင်္ကာလေးဖြစ်ပါတယ်မြတ်စွာဘုရားမိန်ကြားတော်မူခဲ့တဲ့စကားတော်ကတော့ပါဠိဘာသာစကားနဲ့ပဲဖြစ်ပါတယ်ပါဠိဘာသာစကားနဲ့မြတ်စွာဘုရားမိန်ကြားတော်မူခဲ့တာကဘယ်လိုတုံးဆိုတော့ယောစဝတ္တတတံဇီဝေအပတံဥဒိယဖယံဧကာဟံဇီဝိတံသေယော ပတ္တတော်ဥရိယဘယံတဲ့အဓိပ္ပာယ်ကတော့ခုနမာစီဆရာတော်ဘုရားကြီးရေးထားတဲ့လင်္ကာလေးရဲ့အဓိပ္ပာယ်အတိုင်းပါပဲအဲ့ဒီတရားကိုမြတ်စွာဘုရားကဘသူဟောခဲ့တာတော့ဆိုတော့ဘိက္ခုနီမတယောက်ကိုအကြောင်းပြုပြီးတော့ဟောခဲ့ပါတယ်အဲ့ဒီဘိက္ခုနီမကဗုဒ္ဓဘာသာဝင်သူတော်စင်တွေနဲ့အမတန်မှယဉ်နီးတဲ့ဘိက္ခုနီမတူပါပဲ သူ့ဘဝလည်းမတန်တနာစရာကောင်းပါလေအဲ့ဒီဘိက္ခုနီမကသူကမြတ်စွာဘုရားမိန့်ကြားတော်မူခဲ့တဲ့တရားတစ်ပုဒ်ကိုသူအစာဆုံးနားလဲရပါတယ်သူရဲ့ဘဝမှာလည်းဒုက္ခတွေကမျိုးစုံနေအောင်တွေ့ရပါတယ်ဒုက္ခပင်လယ်တွေအမျိုးမျိုးဝေခဲ့အဲ့ဒီဒုက္ခပင်လယ်တွေအမျိုးမျိုးဝေပြီးတော့သူ့ဘဝဟာယူတဲ့ဘဝအတိတောင်ရောက်ခဲ့ရပါတယ်အဲ့ဒီလိုအယူဘဝနေပြီးတော့ ဘဝကြီးမှာအမျိုးဆုံးပင်ပန်းဆင်းရဲမှုတန်တဲ့ဒုက္ခတွေကိုခါးစီးပြီးတော့ခံခဲ့ရတယ်။အဲဒီလိုခါးစီးပြီးခံခဲ့ရတဲ့ဘိက္ခုနီမတူဖြစ်လာမဲ့သူလေးပေါ့လေ။သူ့ကိုမြတ်စွာဘုရားတရားတော်ခေါ်ပါတယ်။တရားတော်ခေါ်တော့သူဘိက္ခုနီမဖြစ်လာပါသောတာပန်အရင်ဖြစ်သွားတယ်။သောတာပန်ဖြစ်ပြီးတော့သူမြတ်စွာဘုရားသာသနာဝင်ရောက်ပြီးတော့ဘိက္ခုနီမဖြစ်လာပါတယ်။ဘိက္ခုနီမဖြစ်ပြီးတော့တဏှိသောအခါမှာသူကရေအိုးနဲ့ရေကိုခတ်လာခဲ့။ ခတ်လာပြီးတော့သူ့ရဲ့ခြေထောက်တွေကိုဆေးတယ်ဆေးလိုက်တဲ့အခါရောက်တော့ဆေးလိုက်တဲ့ရေတွေကနေရကိုစီးဆင်းပြီးတော့သွားပါတယ်သွားတဲ့အခါတော့အဲ့ဒီစီးဆင်းသွားတဲ့ရေလေးကိုသူကကြည့်တယ်ရေကကုန်းသွားတဲ့အခါတော့အရှင်ကုန်းသွားတော့ကုန်းသွားတဲ့နေရာမှာရက်သွားတာလေးကိုလည်းသူတွေ့ရတယ်ဆက်ပြီးတော့နောက်တစ်ခွက်လောင်းလိုက်တယ်လောင်းလိုက်တဲ့အခါတော့ရေကရှေ့ဆက်ပြီးတော့တိုးပြီးတော့ သွားပြန်တယ်အဲ့ဒီသွားတာကိုလည်းသူကတေချာကြည့်နေတယ်ကြည့်ပြီးတော့ဩဒီကလည်းရက်သွားပြီခုနဟာတယ်တော့နည်းနည်းပိုရှည်ပြီးတော့သွားတယ်ရက်သွားပြန်တယ်နောက်တစ်ခွက်သူတတိယတစ်ခွက်လောင်းလိုက်ပြန်တယ်လောင်းလိုက်တဲ့အခါတော့အဲ့ဒီရေကခုနဒုတိယရေသွားထားတဲ့နေရာတဲ့ရှေ့တိုးပြီးတော့ရေလေးကစီးဆင်းပြီးတော့သွားပြန်တယ်အဲ့ဒီစီးဆင်းသွားတာလေးကိုလည်းသူကတေချာကြည့်နေတယ်ရက်သွားတာလေးကိုလည်းသူကတေချာကြည့်အဲ့ဒါကြည့်ပြီးတော့ တရားတန်ဝေကတွေသူကယူမိတန်ဝေကယူတတ်တဲ့ပုဂ္ဂိုလ်ဆိုတာနေရာတကာမှာတန်ဝေကရစရာတွေကြီးပါပဲမြင်ကွင်းတွေကသူပုဒီပုဂ္ဂိုလ်ကသူကတရားတန်ဝေကဓာတ်ခံရှိနေတော့အဲ့ဒါလေးကိုကြည်ပြီးတော့သူကစဉ်းစားတယ်ဘယ်လိုစဉ်းစားလဲဆိုတော့ဩငါခတ်ပြီးတော့လောင်းလိုက်တယ်ငါခြေကိုဆေးပြီးတော့လောင်းလိုက်တယ်ရေလေးဟာပထမတစ်ခွက်လောင်းတော့ကနည်းနည်းစီးဆင်းပြီးတော့သွားတယ် အဲ့ဒီလိုပဲတဲ့ဟောဒီလောကမှာတတ္တဝါတွေယောက်ျားတွေရောမိန်းမတွေရောအမျိုးသားအမျိုးသမီးကြီးကြီးငယ်ငယ်ရွယ်ရွယ်လက်လက်သရဝါတွေတချို့ပထမအရွယ်မှာတည်သွားကြတယ်ငါလောင်းလိုက်တဲ့ရေဟာဒုတိယတစ်ခွက်လောင်းလိုက်တဲ့ရေဟာအနှဲငယ်ပိုးရှိပြီးတော့ပိုးပြီးတော့သိဆင်သွားတယ်အဲ့ဒီလိုပဲတဲ့တချို့သောပုံကိုယ်တွေရောက်တော့အသက်ပထမအရွယ်25နှစ်တင်မကမဇ္ဈိမအရွယ်ပေါ့လေ မြစီမအရွယ်ကြောက်တော့85နှစ်တန်းနဲ့တွက်မယ်ဆိုရင်တော့အသက်90ပေါ့လေမြစီမအရွယ်မှာသေကြတယ်ငါတတိယလောင်းလိုက်တဲ့ရေခွက်ကလေးဟာဒုတိယလောင်းလိုက်တဲ့ရေတဲ့ပိုရှိပြီးတော့စီးဆင်းသွားတယ်လို့ပဲတဲ့တချို့သောတရားတွေရောက်တော့တတိယပစ္စည်းမအရွယ်ပစ္စည်းမအရွယ်ရောက်ပြီးတော့သေကြတယ်ဆိုအဲ့ဒီအတွေ့လေးတွေးလိုက်ပါရမီရှင်ဆိုတော့မြင်မြင်သမျှတွေကအကုန်လုံးတန်ဝေကရရတယ်ဖြစ်နေတာပေါ့လေ ဟုတ်ပါတယ်အခုဒီတရားနာနေတဲ့ပုဂ္ဂိုလ်တွေကိုယ့်ရဲ့ညီအကိုမောင်နှမတွေအမိခင်ဖခင်တွေဆွေမျိုးမိတ်ဆွေအပေါင်းအသင်းတွေစုံနေတာပါပဲကိုယ့်ပတ်ဝန်းကျင်မှာမြင်ရတွေ့ရတွေ့ဆုံရအဲ့ဒီတွေ့ဆုံရတဲ့ပုံကိုယ်တွေထဲမှာတချို့ပထမအရွယ်သေးချာသေးသွားကြရတဲ့ပုံကိုယ်တွေမြင်ကြရတချို့မှရောက်တော့မစည်းမအရွယ်အလဲအလတ်အရွယ်သေးသွားကြတယ် တချို့ရောက်တော့ပစ္စည်းမအရွယ်ဆိုတော့နောက်ဆုံးအရွယ်ပေါ့85နှစ်တန်းဆိုရင်85နှစ်အထိရေးပြီးတော့ပြီးသွားကြရအဲ့တော့ဘယ်သူမဆိုကိုတည်ရမယ့်အချိန်ကပထမအရွယ်သေးမလားမစ္စည်းမအရွယ်သေးမလားပစ္စည်းမအရွယ်နောက်ဆုံးအရွယ်မသေးမလားဘယ်သူမှမသိနိုင်ကြဘူးသိခြင်းတရားဆိုတာအချိန်ကြီးလာနိုင်တာပဲအမသေးခင်တရားကအရင်ဥထားဖို့အရေးကြီးတယ်ပေကနီးမှဆိုရင်အမတမ်းမှ တရားလက်မဲ့ဖြစ်နေပြီဆိုလို့ရှိရင်အမေတ္တအဖေတ္တဘယ်အမေးမှလည်းမကယ်နိုင်ဘယ်အဖေးမှလည်းမကယ်နိုင်ဘယ်သူမှလည်းမကယ်နိုင်ဆင်းရဲဒုက္ခတွေများပြီးတော့ကုသိုလ်နဲ့မသေးနိုင်ဘူးဆိုလို့ရှိရင်တော့ကောင်းရာဘဝမရောက်နိုင်ဘူးတဲ့အဲ့တော့ဒီခုနကဘိက္ခုနီမှာစဉ်းစားတယ်အဲ့ဒီဘိက္ခုနီမှာဆိုတာကအခြားမဟုတ်ပါဘူးဒီတရားနာပရိသတ်တွေသိကြပါတယ် ဒီတရားနာပိတ်သက်တွေသိတယ်အခုဒီလောက်ပြောတယ်ဆိုရင်မှတချို့ယဟန်တော်များကတော့သိချင်းသိမယ်စာပေဖတ်ထားတဲ့ဒကာဒကမတွေယောဂီတွေလည်းသိချင်းသိမယ်ဘယ်ဘိက္ခုနီမလဲဆိုတာအခုပြောခဲ့တဲ့ဘိက္ခုနီမကသူခမရအသက်အရွယ်အချင်းမကြီးသေးပါဘူး20ဝန်းကျင်လေးပဲရှိပါသေးတယ်20ကျော်ရင်လည်းအနည်းငယ်ပဲကျော်အောင်မယ်သူကအဲ့ဒီဘိက္ခုနီမကဘယ်သူလို့ဆိုတော့ သူ့ရဲ့သားနှစ်ယောက်ကလည်းသေးခဲ့တယ်။မှသားနှစ်ယောက်ရခဲ့တယ်။ခင်မုန်းကလည်းသေးခဲ့တယ်။အဖေလည်းသေးတယ်။အမေလည်းသေးတယ်။အကိုလည်းသေးတယ်။သေးလိုက်တာမှတပြိုင်တည်းလောက်ပဲသေးတာပဲ။အဲဒီလိုသေးရတဲ့အခါတော့ဒီလိုအဖြစ်ဆိုးကြီးနဲ့ကျင်ရတဲ့အခါတော့ယူကျုံမရဖြစ်တာပေါ့လေ။အပူလုံးနေထတာ။တောကတွေဖြစ်တောကယူယူသွားတာပါပဲ။အဲဒီမှာသတိတွေလွတ်အဝတ်တွေအကုန်လည်းလွတ် လျှောက်သွားတော့အယူဘဝရောက်သွားတော့ဟိုလျှောက်သွားဒီလျှောက်သွားအသက်အပြင်အဲ့ဒီတုန်းကသူကသူစအိမ်တော်ကြကြတဲ့အခါတော့16နှစ်လို့ဆိုပါတယ်အဲမှာသားလေးနှစ်ယောက်ရတယ်ဆိုတော့အသက်20ဝန်းကျင်ပဲရှိပါအောင်မယ်ရုပ်ကလည်းအမတန်ချောမောလပ်ပါတယ်လို့ဆိုပါတယ်ပစ္စည်းဥစ္စာလည်းအမတန်ကြွယ်ဝချမ်းသာတယ်လို့ဆိုပါတယ်တန်ကြွယ်တထေးပါပဲသူမိဘတွေကအဲ့ဒီကလေးမလေးအဲ့ဒီကလေးမလေးဟာသူကအဲ့ဒီလိုညာတိပြဿနာခေါ်တဲ့ ဆွေမျိုးတွေအားကိုးရတဲ့ဒီမိခင်ဖခင်တွေရောခင်မွန်းတွေရောသားတွေရောပကိုယ်တွေရောဆုံးသွားပြီဆိုတော့တောကံမီးလောင်တော့တာပေါ့အဲ့လိုတောကံမီးလောင်ပြီးတော့သူကအယူဖြစ်သွားတာဟိုသွားတီးသွားဟဲ့အယူဟဲ့အယူနဲ့တွေးတွေးသမျှလူတွေကမောင်းထုတ်ကြဘဲတွေနဲ့ပြည့်ကြဘဲတွေနဲ့ပက်ကြစသဖြင့်ဟောတရွာဝင်တရွာထက်တမျိုးဝင်တမျိုးထွက်အယူဘဝနဲ့အိမ်မှာလျှောက်သွား ဒါလို့ဆိုရင်တရားနာတဲ့ပြိတ္တတွေသိလောက်ပါပြီဘယ်သူလို့ထင်လို့ဟောပတ္တစာရီသိပြီးသားပဲနော်အဲ့ဒီပတ္တစာရီတနာစရာအမတန်ကောင်းတဲ့အသက်ကအငယ်လေးပဲ20ဝန်းကျင်လေးပဲရှိသေးတယ်အဖြစ်ဆိုးနဲ့ကြုံရအဲ့ဒီလိုဒုက္ခတွေပင်လယ်ဝေးနေတဲ့အချိန်မှာသူတို့ခင်ဗျာကံကောင်းပါတယ်ဖះနဲ့တွေ့တာတရားနာပရိသတ်ကြီးအများကြီးသူကလည်းပဲတရားနာပရိသတ်ကြီးရှိတော့ဗာများလဲဆိုပြီးလာတာပေါ့လေလာတဲ့အခါတော့ အဲဒီအနီးနားလူတွေကတော့တရားနာပရိသတ်ကြီးရဲ့အနီးနားလူတွေကတော့အကုန်မောင်းထုတ်တာဟဲ့အယူမမလားနဲ့မလားနဲ့မောင်းထုတ်မောင်းထုတ်အဲလိုပြောတော့မြတ်စွာဘုရားလှမ်းမြင်တော်မူတယ်လှမ်းမြင်တော်မူတော့ရှင်သမီးပတ္တစာရီတရိယတရိယတရိယတရိမလဲလို့မနဲ့တရိယတရိယအဲလိုလဲပြောလိုက်ရသူခမတရိလက်လွတ်ဖြစ်ရနေတရိတွေရပြီးတော့အချက်ကလေးဝင်လာတယ်အချက်ကလေးဝင်လာပြီး အဲ့ဒီအချိန်ကမှနားလည်တဲ့အသိပညာရှိတဲ့လူတယောက်ကဝေကလေးပိုးပါလာလို့ပေးလိုက်တယ်အဲ့ဒီဝေကလေးကိုသူွက်တယ်အဲ့ဒီဘုရားတရားဟောတယ်တရားဟောလို့မို့သူတောတာပန်ဖြစ်သွားတယ်ဗောလေအဲ့ဒီဟောတဲ့တရားထဲမှာတော့ရှင်သမိပတာစာရီတဲ့အခုသင်မှာဒုက္ခတွေရောက်နေရတယ်တားလေးနှစ်ယောက်ဆုံးရတယ်ခင်မွန်းလဲဆုံးတယ်တားလေးနှစ်ယောက်ကဘယ်လိုလုပ်ဆုံးတာတော့တရားနာတဲ့ယောဂီတို့တယောက်က လွန်ချီသွားတယ်အငယ်လေးပေါ့နော်အကြီးကရေထဲမျောပါသွားတယ်သူရဲ့ခင်မွန်းကငွေကြိုက်ပြီးတော့ပြေးသွားတယ်သူရဲ့မိခင်ဖခင်နဲ့သူရဲ့အကူကလေမွန်တိုင်းတိုက်ပြီးအင်ကြီးပြပြီးတော့အင်ကြီးပြူပြက်ပြီးတော့ပြေးသွားတယ်တဲ့ဒီအဖြစ်ဆိုးနဲ့ကိုလည်းကြုံရမှာဆိုရင်တော့အဲသူ့လောက်နီးနီးလည်းဖြစ်ရှင်ဖြစ်မယ်သူ့လည်းလည်းဆိုးရင်ဆိုးမှာပေါ့လေခံစားရမှာပေါ့သူကတကယ်ပါရမီရှင်ကြီးပဲတဲ့ ကဘာတသိမ့်ပါရမီဖြည့်ထားတဲ့ပါရမီရှင်ကြီးပဲဒါပေမဲ့ဒုက္ခတွေနဲ့တွေ့ရတဲ့အခါဒုက္ခမယာရှင်မကိုင်းပြီးလက်မကိုင်းပြီးဒုက္ခတွေကြီးကျယ်ရောက်ရတယ်။ဒါကြောင့်မို့จิตမိပတာစရီတင်မှာဒုက္ခတွေရောက်လို့အခုမြက်ရည်လေးကြားခဲ့ရပြီဒီဘဝမှာဒီလိုကြားခဲ့ရတဲ့ตาသေးလို့ကြားရတဲ့မြက်ရည်ခင်မွန်းသေးလို့ကြားခဲ့ရတဲ့မြက်ရည်မိခင်ဖခင်သေးလို့ကြားခဲ့ရတဲ့မြက်ရည်အကိုသေးလို့ကြားခဲ့ရတဲ့မြက်ရည် စသဖြင့်တင့်မှာကြားကြရတဲ့မျက်ရည်တွေဘဝတန်တရားနဲ့တွတ်တဲ့အခါတော့မတန်များတာပဲဘယ်လောက်ကြီးများတော့ဆိုရင်သမုဒ္ဒရာ၄ဆင်းထဲမှာရည်တွေဆိုတာအများကြီးဘောကမ်းမမြင်လမ်းမမြင်သင်ပင်လေသမုဒ္ဒရာ၄ဆင်းထဲမှာရှိတဲ့ရည်တွေတဲ့ပူများတယ်တဲ့မြတ်စွာဘုရားအဲ့တော့ရှစ်သမီးပတ္တာစာရီသင်သတိမလွတ်နဲ့သတိမလွတ်နဲ့ဘာလို့များမေ့လျော့နေရတာလဲမမေ့မလျော့နဲ့သင်တန်နေရာကြီးထဲမှာဒီလိုမျက်ရည်တွေကကြားခဲ့ရပြီ အဲ့လိုပြောတော့သူတတိဝင်သွားတယ်စိတ်ကလေးလေးနည်းနည်းငြင်းကြမှုတက်တာမှုလေးလေးရသွားရသွားပြီဘုရားကတရားဆက်ဟောတာပေါ့လေတရားဆက်ဟောတဲ့အခါတော့တေဂာနီးရောက်ပြီဆိုလို့ရှိရင်တဲ့တေဂာနီးတေမင်းကအနိုင်ယူခံရလို့တေမင်းကအနိုင်ယူတော့မယ်ဆဲဆဲတေရညွန်ဆုံးမှလဲလျောင်းနေရပြီဆိုလို့ရှိရင်ဘယ်မိခင်မှလည်းမကဲနိုင်ဘူးဘယ်ဖခင်မှလည်းမကဲနိုင်ဘူးဘယ်သားသမီးဘယ်ဆွေမျိုးမှမကဲနိုင်ဘူးတဲ့အာကိုစရာကိုကိုစရာမရှိဘူး အဲ့ဒီလိုတကယ်အရေးတကယ်အပေးကြောက်လို့ရှိရင်ဘယ်သွေးဘယ်သားမှမကဲနိုင်ဘူးဆိုတာကိုနားလည်ပြီးတော့တဲ့ဘာလုပ်ရမလဲဆိုတော့ပညာရှိတဲ့အမျိုးသားအမျိုးသမီးဆိုတာသီလကိုလုံးကျအောင်ထိန်းပြီးတော့နိဗ္ဗာန်သွားကြောင်းဖြစ်တဲ့အကျင့်မဂ္ဂင်၈ပါးအကျင့်တရားတတိပဌာန်တရား၄ပါးကိုကြိုးစားပွားများအထောက်ရမယ်จิตမိပတ္တစာရီလို့ဒီလိုမြတ်စွာဘုရားအမိန့်ကြားတော်မူလိုက်တဲ့ဆိုရင်ပဲပတ္တစာရီကသူ့ရဲ့ခန္ဓာမှာဖြစ်ပေါ်နေတဲ့ယုံနာတရားတွေကိုရှုမှတ်ပြီးတော့သူဟာ အချင်းတို့အတော့အတွင်းမှာပဲသောတာပန်ဖြစ်သွားပါတယ်တဲ့ပါရမီထူတာကိုပါရမီထူခဲ့တဲ့ပါရမီတွေဖြည့်ခဲ့တဲ့ပါရမီတွေပြည့်နေတဲ့ပုဂ္ဂိုလ်ကြီးပင်ဖြစ်နေကစားဒုက္ခတွေနဲ့တွေ့ရပါတယ်ဒုက္ခတွေနဲ့တွေ့တဲ့အခါမှာလည်းပဲသူခမညာအဲစိတ်တော့ကတွေရောက်ခဲ့ရပါတယ်ကြီးကြီးရောက်ရပါတယ်အဲဒီကနေပြီးတော့သူသောတာပန်ဖြစ်ပြီးတော့ခုနပြောခဲ့တဲ့အဲဘိက္ခုနီမှာဖြစ်တယ်ဘိက္ခုနီမှာဖြစ်ပြီးတော့ခုနသူရေးဆေးတာပေါ့လေအဲဒီတန်ဝေကသူယူယူပြီးတော့အစွာဖျားက ခုနကမာစီဆရာတော်ဘုရားကြီးလင်္ကာစီထားတဲ့တရားကိုမြတ်စွာဘုရားဟောပါတယ်ဟောတဲ့အခါရောက်တော့အဲဒီပဒစာရီယဟနာမကြီးဖြစ်သွားပါတယ်ယဟနာမဝိနည်းအရာမှာအသာဆုံးဆိုပြီးတော့ဣတရေရတဲ့ယဟနာမအရှင်မြတ်ကြီးအရှင်မြတ်မကြီးပေါ့လေဖြစ်သွားတယ်အဲ့ဒီမှာပဒစာရီသူတာဝေကယူတာပထမအရွယ်မှာလည်းသိနိုင်တယ်မျက်စိမအရွယ်မှာလည်းသိနိုင်တယ် သေကြတယ်တဲ့တရဝါတွေပစ္စည်းမအရွယ်နောက်ဆုံးအရွယ်မှာလည်းသေကြတယ်ဟုတ်တယ်အဲ့ဒါလေးကိုလည်းပဲမာသီဆရာတော်ဘုရားကြီးအင်မာသီဆရာတော်ဘုရားကြီးမဟုတ်ဘူးအမရပူရမြို့မဟာကဏ္ဍအောင်ဆရာတော်ဘုရားကြီးလင်္ကာလေးစီထားတဲ့ငငယ်တုန်းကကြက်ခဲ့ရတယ်အဲ့ဒီမဟာကဏ္ဍအောင်မှာနေခဲ့တာဆိုတော့မဟာကဏ္ဍအောင်မှာအဲ့ဒီလင်္ကာလေးကိုအကြိမ်မောင်းမရေမတွက်နိုင်အောင်ဆိုခဲ့ရမနဲ့နန္ဒခင်ဩဝါဒပေးပြီဆိုရင်အဲ့ဒီလင်္ကာလေးဆိုရကောင်းပါတယ်တံဝေကလင်္ကာလင်္ကာလေးပါပဲ ငါငါနှင့်ရွယ်သူငါအောက်လူကြီးသူသေးကြများလာပြီခဏမစဲပူစမြဲကိုလဲသေးပဲနီးခဲ့ပြီမသေးရမည်ပါရမီငါသည်ဖြိမှသင်တော်မည်တဲ့သူကလင်္ကာလေးက၃ဘိုက်ပါပဲ၃ချောင်းပါပဲအမတန်ကောင်းပါတယ်ငါနှင့်ရွယ်သူငါအောက်လူကြီးသူသေးကြများလာပြီတဲ့ခန္ဓာကပတ္တာစာရီတန်ဝိကယူသလိုပါပဲ ဆရာတော်ဘုရားကြီးကလင်္ကာလေးစီထားတာကငါနှစ်ရွယ်တူတဲ့ငါနှစ်ရွယ်တူတဲ့ပုဂ္ဂိုလ်တွေသွားရငါအောက်လူတဲ့ကိုအောက်အသက်ငယ်တဲ့ပုဂ္ဂိုလ်တွေလည်းသေသွားလိုက်ကြတာအများကြီးပဲကိုပတ်ဝန်းကျင်မှာကိုသိတာရောမသိတာရောအများကြီးပဲကြီးသူသေးကြများလာပြီတဲ့ကိုတဲ့သေတဲ့သူတွေလေကိုတဲ့ကြီးတဲ့သူတွေလည်းသေသွားလိုက်ကြတာအများကြီးပဲဒါပေမဲ့သရဝါတိုင်းသရဝါတိုင်းမှာပဲလေငါတော့မသေးသေးပါဘူးငါတော့မသေးနိုင်ပါဘူး ကြီးတဲ့သူတွေပဲသေးသေးငါနဲ့ရွယ်တူတဲ့သူတွေပဲသေးသေးငါအောက်သေးငါအောက်အသက်ငယ်တဲ့သူတွေပဲသေးသေးငါတော့မသေးနိုင်သေးပါဘူးမသေးပါဘူးသေခြင်းတရားငါနဲ့မဆိုင်ပါဘူးလို့ဒီလိုထင်မြင်ရတယ်ထင်မိကြအဲတကယ်တော့အဲ့ဒီထင်ကလုံးဝမှားတဲ့အထင်ကြီးပဲကိုလည်းအဲ့ဒီလိုပဲသေးကိုသေးရမှာပဲတဲ့ငါနှင့်ရွယ်တူငါအောက်တူကြီးသူသေးကြများလာပြီခဏမစဲဦးစမြဲကိုလည်းသေးပဲနီးခဲ့ပြီတဲ့ ခဏမစဲဆိုတော့မိနစ်တိုင်းမိနစ်တိုင်းစက္ကန့်တိုင်းစက္ကန့်တိုင်းနာရီတိုင်းနာရီတိုင်းနေ့တိုင်းနေ့တိုင်းညတိုင်းညတိုင်းလတိုင်းလတိုင်းနှစ်တိုင်းနှစ်တိုင်းပေါ့အိုးအိုးလာပြီခုနကစက္ကန့်ခုနကမိနစ်နဲ့အခုမိနစ်မတူတော့ဘူးအဲတစ်စက္ကန့်နဲ့ရှေ့စက္ကန့်နဲ့နောက်စက္ကန့်မတူရှေ့နာရီနဲ့နောက်နာရီမတူရှေ့ရက်နဲ့နောက်ရက်မတူရှေ့လနဲ့နောက်လမတူတော့ဘူးရှေ့နှစ်နဲ့နောက်နှစ်မတူတော့ဘူးအိုးအိုးအိုးလာပြီအမြဲအိုးနေတာပဲခဏမစဲအိုးစမြဲ ကိုလဲသေဘက်နီးခဲ့ပြီသေဖို့နီးနေတာပြီနီးနီးနီးနီးလာပြီမနီးခြင်းပဲနဲ့နီးရတာတော့အဲ့ဒီသေခြင်းတရားပါပဲတုတ်တန်ပါပဲဘယ်သူမှမနီးခြင်းဘူးဒါပေမဲ့မနီးခြင်းတော့လေအချင်းရှိသမျှနီးလာပြီတစ်စက္ကန့်ကုန်သွားရင်တစ်စက္ကန့်ပုံနီးသွားပြီတစ်မိနစ်ကုန်ရင်သွားရင်တစ်မိနစ်ပုံနီးသွားပြီတစ်နာရီကုန်သွားရင်တစ်နာရီပုံနီးသွားပြီတရက်ကုန်သွားရင်တရက်ပုံပြီးတော့နီးသွားပြီတစ်လကုန်သွားရင်တစ်လပုံနီးတစ်နှစ်ကုန်သွားရင်တစ်နှစ်ပုံနီး ဩသိချင်းတရားနီနီနီနီလာပြီတဲ့ဥပမာအပြင်ပြောရလို့ရှိရင်နသက်ယုံကိုဆွဲသွားခံရတဲ့နွားဟာတလန်းရင်တလန်းရင်တလန်းလှလိုက်ရင်သေဖို့ပူနီးသွားပြီနောက်တလန်းလှလိုက်ရင်ပူပြီးသေဖို့နီးသွားပြီလှန်နိုင်လှန်နိုင်သူခင်ဗျာသေဖို့ချိန်ကြီးကနီးနီးနီးနီလာပြီတဲ့အဲ့ဒီလိုပါပဲတဲ့အခုတရားအထုံနေကြတဲ့ယောဂီတွေရောတရားဟောနေရောပုဂ္ဂိုလ်တွေရောအကုန်လုံးပဲတဲ့ အဲ့ဒီပုံကိုယ်တွေအကုန်လုံးသိဖို့ကနိနိနိနိလာပြီကိုကတော့ဝေးချင်တာပဲစိတ်ကြတော့ဝေးနေသေးတယ်ပဲထင်ချင်တာပဲဝေးလဲဝေးချင်တယ်ဝေးနေသေးတယ်လဲထင်ချင်တယ်ထင်တယ်အဲဒါပေမဲ့အဲ့ဒီထင်ချင်တာတွေထင်တာတွေကိုဆန္ဒတွေတခုမှမမှန်ဘူးနိနိနိနိလာပြီသိဖို့ကနိလာပြီခဏမစဲဦးဇမြေကိုလဲသိပဲနီးခဲ့ပြီမသေးရမီပါရမီငါးသည်ဖြီးမှသင်တော်မီမသေးခင်မဲ့ပါရမီဆိုတာဖြည့်လို့ရတာ မနာခင်နဲ့အကြီးအကျယ်နာအနာလို့မယောဂါတွေဖြစ်လာပြီဆိုရင်တရားဘယ်လိုလုပ်အားထုတ်နိုင်တော့မှာတော့ပေးဖို့နိကပ်လာပြီဆိုလို့ရှိရင်လည်းတရားဘယ်လိုလုပ်အားထုတ်နိုင်တော့မှာတော့အဲ့တော့မအိုခင်မနာခင် မသိခင်တရားကြိုးစားအားထုတ်ကြဖို့လိုတယ်တရားအားထုတ်တာကိုအမတန်မှအရေးကြီးပါတယ်တဲ့ဒီတော့ခုန ပဒါစာရီကလည်းပဲသူကတန်ဝေကယူပြီးတော့အဲ့ဒီလိုနေလိုက်တာပေါ့လေအဲ့လိုနေတဲ့အချိန်မှာပဒါစာရီရဲ့တန်ဝေကနဲ့တူပါတယ်ခုနဆရာတော်ဘုရားကြီးမဟာကဏ္ဍဆရာတော်ဘုရားကြီးရေးသားထားတဲ့လင်္ကာလေးဟာအမတန်ကောင်းပါတယ်တန်ဝေကယူပြီးတော့ပေခြင်းတရားဆိုတော့ဝေးနေသေးတယ်ထင်လို့ရှိရင်လူတွေကသိပြီးတော့အဲတရားလည်းအာမထုတ်ချင်ရဘူးအဲပြောနေတာပဲသားနဲ့ပြောသမီးနဲ့ပြောပစ္စည်းနဲ့ပြောလောကကြီးနဲ့ပြောလောကကြီးမှာဟိုပြောစရာကောင်းတာကြီးနဲ့အစင်အာယုနဲ့ပြောအတန်အာယုနဲ့ပြောအနတ်အာယုနဲ့ပြော အရေးအစာအရသာနဲ့ပြောတွေးကြည့်အောင်နဲ့ပြောအဲ့လိုလောကအရသာတွေနဲ့ပဲပြောရင်းနေကြတေခြင်းတရားနီးလာပြီလို့တကယ်ပဲနီးလာပြီလို့မြင်ရတဲ့ပုဂ္ဂိုလ်ကတော့တေခြင်းတရားကြောက်တာ။အိုးဒီဘုံနီးလာလေကြောက်လေသူကတရားအားထုတ်လို့တဲ့ဆန်နဲ့တန်ဝေကတွေကဖြစ်လေပေါ့လေ။တန်ဝေကမပါရင်တရားမရှာနဲ့တဲ့မဟာကဏ္ဍဆရာတော်ဘုရားကြီးကဆုံးမထားတယ်။အကြောက်တရားမပါရင်အကြောက်တရားဆိုတာဉာဏ်ပါတဲ့ဟိဥတ္တပခေါ်တာပေါ့လေ။ဉာဏ်နဲ့တွဲဖက်တဲ့ဥတ္တပ။ ဉာဏ်နဲ့တွဲဖက်တဲ့အကြောက်တရားပေါ့ဩတ္တပအဲ့ဒီတရားတန်ဝေကပါမှသူက တရားကကျိုးကျိုးဆာဆာအာထုတ်ဖြစ်တာ哦ဒီတော့အဲ့ဒီလိုတန်ဝေကဖြစ်နေတဲ့ချိန်မှာမြတ်စွာဘုရားကခုနကပတာစာရီဒိက္ခုနီမကိုဂါထာဟောလိုက်တယ်ဂါထာဟောလိုက်ပြီးတော့မာစီဆရာတော်ဘုရားရဲ့လင်္ကာလေးလောက်တာပေါ့လေဖြစ်ပြက်နေဖျားမမြင်ပါပဲတရားအသက်ရှိပြီးထက်လဲ ဖြစ်ပြက်နေဟန်ယုံနဲ့နံကိုအမှန်မြင်လျက်ဉာဏ်စဉ်တက်၍တရက်တာမြတက်ရှိရသောလောကလူရွာ ကောင်းမြတ်ပါသည်မြတ်စွာဘုရားမိန်ကွန်းသည်ဖြစ်ပြက်နှဖြာမမြင်ပါပဲတဲ့အဖြစ်အပျက်ကိုမမြင်တဲ့သူတွေကပဲများပါတယ်လောကကြီးလျှောက်ကြည့်လိုက်မယ်ဆိုလို့ရှိရင်အဖြစ်အပျက်ယုံနိုင်ရဲ့အဖြစ်အပျက်တွေကိုမြင်အောင်ကြည့်နိုင်တဲ့သူဆိုတာအမတန်နေပါတယ်ကြည့်တဲ့သူဆိုတာလည်းအမတန်နေပါတယ် မြတ်စွာဘုရားတော့ဘလို့ဒီအမိန့်ထားတော့ဆိုလို့ရှိရင်အန္တိဘူတော့အယံလောကောတနုကိဋ္ဌဝိပတ္တိတကုနောဇာလမုတ်တော့ဝအဘောတက္ကာယခိစတိတဲ့ဂါထာတခုမြတ်စွာဘုရား မိန့်တော်မူခဲ့ပါတယ်အန္တိဘူတော့အယံလောကောအယံလောကောဟောဒီလောကသရဝါတွေဟာအန္တိဘူတော်တဲ့ပညာမျက်စိတွေကန်းနေကြတယ်အကန်းနေကြီးပဲတဲ့တနုကိဋ္ဌဝိပတ္တိအဋ္ဌအဲ့ဒီလောကီလူအပေါင်းထဲမှာ ကျွန်ုပ်ကောလူအနှဲငယ်လေးကပဲဝိပဿတိတဲ့ဝိပဿနာမျက်စိနဲ့မြင်နိုင်တဲ့စွမ်းအားတွေရှိကြပါတယ်တဲ့လောကသဘာဝကြီးအများကြီးပဲအခုဒီမှာဆိုလို့ရှိရင်အရှေ့တိုင်းအနောက်တိုင်းတွေဥရောပတိုက်တွေအာဖရိကတိုက်အမေရိကနဲ့ဩစတြေးလျတိုက်အာရှတိုက်တိုက်ကြီးတွေရှိနေတာပဲအဲ့ဒီတိုက်ကြီးတွေထဲမှာဝိပဿနာ မျက်စိ ဉာဏ်အမြင်ရှိတဲ့သူဆိုတာအမတန်နဲပါတယ်တဲ့ဆရာဘုရားတလောကကြီးလုံးအကုန်လုံးအမြဲကန်းနေကြီးပဲတဲ့အကန်းနေကြီးပဲတဲ့အန္တိဘုဒ္ဓအရန်လောက်တော့ဘာကန်းနေသလုံးဆိုတော့ဝိပဿနာမျက်စိဉာဏ်အမြင်တွေကန်းနေကြတယ်တဲ့ဝိပဿနာမျက်စိဉာဏ်အမြင်တွေကန်းနေကြတယ်ပေါ်ပါတယ်ဒီမှာဒိဋ္ဌံဆိုတဲ့ပုံကိုယ်တွေဒီကဘာကြီးမှာကြည့်မယ်ဆိုလို့ရှိရင်လဲနိုင်ငံကြီးလောကနဲ့ကြည့်မယ်ဆိုရင်ကဘာကောင်းဆောင်ကြီးတွေရှိပါတယ် နိုင်ငံကောင်းဆောင်ကြီးတွေရှိပါတယ်ဒါသူတို့နိုင်ငံရေးပညာတွေတော့ကျွမ်းကျင်ကြတာပါပဲနိုင်ငံရေးမျက်စိတွေတော့ရှိနေကြတာပါပဲအဲမီလီယနာတန်းကျွယ်တထေးကြီးတွေရှိပါတယ်စီးပွားမျက်စီးပွားရေးမျက်စိတွေတော့ရှိနေကြတာပါပဲအဲဆရာဝန်ကြီးတွေရှိပါတယ်ကျမ်းမာရေးပညာမျက်စိတွေရှိနေကြတာပါပဲအင်ဂျင်နီယာကြီးတွေရှိပါတယ်အင်ဂျင်နီယာမျက်စိတော့ရှိနေကြတာပါပဲသိပ္ပံပညာရှင်ကြီးတွေလည်းရှိပါတယ်နာမည်ကျော်ကဘာကျော်သိပ္ပံပညာရှင်ကြီးတွေလည်းရှိပါတယ် သိပ္ပံပညာသိပ္ပံပညာမျက်စိအမြင်တော့ရှိကြပါတယ်ဒါပေမဲ့အဲ့ဒီခုနတကယ်ပညာရှင်ကြီးတွေပါလို့ဆိုခံရတဲ့လောက လူသားတွေသမုတ်တတ်မှတ်ခံထားရတဲ့အဲ့ဒီလူတွေဟာဝိပဿနာမျက်စိတော့ကန်းနေကြတယ်ဝိပဿနာမျက်စိကန်းပြီးတော့ဝိပဿနာမျက်စိမကန်းတဲ့သူဆိုတာအနည်းငယ်လေးပဲရှိပါတယ်တဲ့ဝိပဿနာမျက်စိကန်းနေပြီဆိုလို့ရှိရင်တနာစရာပုဂ္ဂိုလ်ထဲမှာပါတာပါပဲကြီးကြီးကျယ်ကျယ်ပြောတာလည်းမဟုတ်ကြီးကြီးကျယ်ကျယ်တွေးတာလည်းမဟုတ်တကယ်တနာစရာပါပဲ ဘယ်လိုနိုင်ငံကောင်းဆောင်တမန်တာကြီးပဲဖြစ်ဖြစ်ဘယ်လိုပုဂ္ဂိုလ်ကြီးပဲဖြစ်ဖြစ်ဘယ်လိုသိပ္ပံပညာရှင်ကြီးပဲဖြစ်ဖြစ်ဘယ်လိုအင်ဂျင်နီယာကြီးပဲဖြစ်ဖြစ်တန်းရွယ်တတိကြီးပဲဖြစ်ဘယ်လိုပုဂ္ဂိုလ်ကြီးဖြစ်နေနေသူဟာဝိပဿနာမျက်စိကန်းနေသေးတယ်ဆိုရင်တော့တနာစရာပုဂ္ဂိုလ်အဲဘာဖြစ်လို့လဲဆိုတော့ဝိပဿနာမျက်စိကန်းနေသေးတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မှာသူ့မှာပူလောင်မှုတွေအများကြီးခံစားရပြီတန်းကြွယ်တထေးကြီးဖြစ်နေပေမဲ့လည်းစိတ်ဆင်းရဲမှုတွေမျိုးစုံခံစားရတယ် အဲနိုင်ငံကောင်းဆောင်ကြီးဖြစ်နေပြီမဲ့လဲသူကစိတ်ဆင်းရဲစရာမျိုးစုံတွေခံစားနေရတယ်သိပ္ပံပညာရှင်ကြီးပဲဖြစ်ဖြစ်ဆရာဝန်ကြီးပဲဖြစ်ဖြစ်အင်ဂျင်နီယာကြီးပဲဖြစ်ဖြစ်ဘလောက်တန်းကျော်တထေးကြီးပဲဖြစ်ဖြစ်လူပုဂ္ဂိုလ်ကြီးပဲဖြစ်နေလို့ဝိပဿနာပညာမျက်စိကန်းနေသေးတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝပူလောင်ရတယ်ပင်ပန်းရတယ်မငြိမ်းချမ်းဘူးဆင်းရဲဆင်းရဲမှုတွေလည်းများတယ်ရောထွေးတယ်အဲ့တော့အဲ့လို ပူလောင်နေရတဲ့ဘဝဆင်းရဲနေရတဲ့ဘဝဒုက္ခိတဘဝတနာစရာပဲပေါ့လောကအမြင်နဲ့ကြည့်ရင်တော့အမတန်ကြီးကျယ်တဲ့ပုံကိုယ်တွေပါပဲအံ့ဩစရာရင်သက်ရှိမောပေါ့လေအံ့ဩစရာဖြစ်ပါတယ်ဒါပေမဲ့လို့အဲဗုဒ္ဓဝါဒရှိတော့နဲ့ကြည့်မယ်ဆိုရင်ဒုက္ခိတတွေပဲဒုက္ခိတတွေတနာစရာပုံကိုယ်တွေပါပဲအဲအဲ့ဒီလိုဝိပဿနာဉာဏ်မျက်စိမကင်းအောင်ဝိပဿနာဉာဏ်မျက်စိတွေမြင်နိုင်တဲ့ပုံကိုယ်တွေဆိုတာကတော့အနည်းငယ်လေးပဲရှိပါတယ် ခုကမ္ဘာလူဦးရေတန်း6000ကျော်ရှိတယ်လို့သိရပါတယ်။အဲဒီကမ္ဘာလူဦးရေတန်း6000ကျော်ထဲမှာဝိပဿနာဉာဏ်မျက်စိရှိတဲ့ပုဂ္ဂိုလ်ကအမတန်နေပါတယ်။အမတန်အမတန်ကိုနေပါတယ်။ကမ္ဘာလူဦးရေထဲမှာဗုဒ္ဓဘာသာဝင်ဆိုတာလည်းအမတန်နေပါတယ်။ဗုဒ္ဓဘာသာဝင်နဲ့မှလည်းပဲမဟာယာနဗုဒ္ဓဘာသာဝင်တွေကပဲများပါတယ်။ထေရဝါဒဗုဒ္ဓဘာသာဝင်ကနေပါတယ်။ထေရဝါဒဗုဒ္ဓဘာသာဝင်တွေထဲမှာလည်းပဲဝိပဿနာဉာဏ်မျက်စိရှိတဲ့ထေရဝါဒဗုဒ္ဓဘာသာဝင်ဆိုတာလည်း ပိုးပိုးပြီးတော့နည်းပါတယ်အဲ့တော့ဝိပဿနာဉာဏ်မျက်စိရှိတဲ့ပုဂ္ဂိုလ်ဆိုတာကိုယ်ဘဝကိုကိုတွေးကြည့်လို့ရှိရင်အမတန်ဝမ်းသာစရာကောင်းပါတယ်ယောဂီအခုတရားမှတ်နေရတယ်အဲ့ဒီဝိပဿနာဉာဏ်မျက်စိအလင်းလင်းအောင်တရားလာမှတ်နေကြတာပဲအချိန်ရှိသမျှအဲ့ချိန်မှတော့ကြံအချိန်သတိမပြတ်ရှုမှတ်နေတယ်ပေါ်တိုင်းမပြတ်ရှုမှတ်ပြီးတော့နေတယ်အဲ့ဒီလိုသတိမပြတ်ရှုမှတ်နေလို့ရှိရင်ရှုမှတ်အားကောင်းလာလို့ရှိရင်သတိအားကောင်းလာလို့ရှိရင် တမာရီတွေဖြစ်လာမယ်တမာရီတွေဖြစ်လာလို့ရှိရင်တမာဟိတောယထာဝုဏမဇာနာတိဆိုတဲ့အတိုင်းမိမိမှတ်ရတဲ့အာယုန်ဒီအပေါ်မှာစိတ်ကလေးကကတ်ခနဲ့ကတ်ခနဲ့နဲ့မှတ်နိုင်မှတ်နိုင်လာပြီဆိုလို့ရှိရင်အဲ့ဒီမှတ်ခံရတဲ့အာယုန်ရဲ့သဘာဝအခြေအနေလေးတွေကိုသူကအလိုလိုသိလာတာပါပဲလူအကြောင်းပေါင်းကြည့်ရင်သိပါတယ်အဲ့ဒီလိုပါပဲမိမိရဲ့မှတ်တဲ့စိတ်ကလေးနဲ့အမှတ်ခံရတဲ့အာယုန်နဲ့ပေါင်းပေါင်းပေါင်းပေါင်းပေါင်းပေါင်းကြည့်လို့ရှိရင်ဒီအာယုန်ရဲ့သဘာဝကိုမသိပဲရှိမလဲသိလာတော့တာပေါ့လူအကြောင်းပေါင်းကြည့်ရင်သိတယ်လို့ပါပဲဒီမှတ်ခံရတဲ့အာယုန်အကြောင်း သတိနဲ့ပေါင်းကြည့်လို့ရှိရင်ဒီအာရုံရဲ့သဘာဝမသိမရှိဘူးသိသိလာအဲ့လိုသိလာလို့ရှိရင်တော့ရုပ်ပဲနာမဲအကြောင်းပဲအကျိုးပဲမမြဲစင်းရဲ့သဘောပဲအိဋ္ဌာဒုက္ခအနတ္တပဲလို့မြင်လာတော့တာပါပဲမမြင်ရင်လို့ကိုမရပါဘူးမြင်လာတော့တာပါပဲအဲ့ဒီလိုမြင်လာပြီဆိုရင်တော့ဝိပဿနာဉာဏ်မျက်စိအလင်းနေရလာတော့တာပဲအဲ့ဒီလိုရလာအောင်လည်းပဲအခုယောဂီတွေမှတ်နေကြအဲ့ဒီလိုမှတ်ခွင့်သားနေကြတဲ့ဟောဒီယောဂီတွေကိုယ့်ဘဝကိုကိုပြန်တွေးကြည့်လို့ရှိရင်အင်မတန်ဝမ်းသာစရာလည်းကောင်းတယ် ဘယ်လိုဝမ်းသာစရာကောင်းတာလဲဆိုတော့အခုဒီပဏိတာရမဆယ်မိုင်ကုန်းဒေါစကန်ရိတ်တာဆိုတဲ့နေရာကြီးကိုလာပြီးတော့မိမိတို့တရားရှုမှတ်နေကြရတယ်တရားရှုမှတ်တယ်ဆိုတော့ကိုကိုကိုလေ့လာနေတာပါပဲကိုအကြောင်းကိုသိအောင်စူးစူးဆိုင်ဆိုင်လေ့လာနေတာပါပဲပတ်ဝန်းကျင်ကိုလေ့လာနေတာမဟုတ်ဘူးပတ်ဝန်းကျင်လေ့လာနေတယ်ဆိုလို့ရှိရင်လည်းယောဂီမဟုတ်တော့ဘူးသူကပတ်ဝန်းကျင်ကိုလေ့လာတယ်အဲပတ်ဝန်းကျင်တွေကိုအာယုံစိုက်နေတယ် အဲ့ဒီလိုဆိုလို့ရှိရင်တော့ယောဂီအလုံးမဟုတ်တော့ယောဂီလည်းမဟုတ်တော့ယောဂီဆိုတော့ကိုကိုကိုလေ့လာရအောင်လာတာကိုအကြောင်းကိုသိအောင်လာတာသူများအကြောင်းသိစရာမလိုသူများအကြောင်းလေ့လာစရာမလိုယောဂီဆိုတော့ကိုအကြောင်းကိုသိခြင်းလို့လာတယ်သိအောင်လည်းပဲသတိမပြတ်ရှုမှတ်ပြီးတော့နေတယ်အဲသတိရှိရင်ရှိသလောက်ပဲကိုအကြောင်းကိုသိလာတာပဲကိုအကြောင်းကိုသိလေငြင်းချမ်းတာရောစိတ်တရားပူလောင်မှုတွေကင်းစင်ပြီးတော့အမတန်မှစိတ်တရားအေးချမ်းတယ်အမတန်မှကြည်နူးစရာကောင်းတယ်ကိုအကြောင်းကိုမသိကြလို့စိတ်တွေပူလောင်နေကြပင်မနေကြတယ် ကိုအကြောင်းကိုကြတော့ပြန်သိချင်သိချင်တဲ့သူကနည်းတယ်လေ့လာချင်တဲ့သူကနည်းတယ်သူများအကြောင်းမဆက်စုချင်ရတယ်သိချင်ရတယ်မြင်ချင်ရတယ်အဲအဲ့ဒီလိုမဟုတ်ဘူးတဲ့ယောဂီကတော့ကိုယ်အကြောင်းကိုသိအောင်ဆိုပြီးတော့တရားလာမှတ်တရားလာမှတ်တော့သတိတမာတိတွေရှိလာပြီဆိုရင်သိလာတော့တာပါပဲအဲ့ဒီလိုသိလာတဲ့ပုဂ္ဂိုလ်ကတော့လောကကြီးမှာအမတန်နေပါတယ်တဲ့အခုယောဂီတွေအဲ့ဒီအမတန်နေတဲ့ပုဂ္ဂိုလ်တွေစည်ရင်းနဲ့မှပါအောင်ကြိုးစားနေကြတယ်ပါလဲပါနေကြတယ် အဲ့လိုပါနေကြတာကံကောင်းလို့တဲ့ရှိကကံကောင်းတယ်လို့ကောင်းတဲ့ကံတွေလုပ်ခဲ့လို့ရှိကကောင်းတဲ့ကံတွေလုပ်ခဲ့လို့အဲ့ဒီကောင်းတဲ့ကံတွေကဘာအကျိုးဆက်ပေးတယ်လဲဆိုတော့ကောင်းတဲ့နေရာရောက်အောင်ပို့ပေးတယ်ကောင်းတဲ့နေရာဆိုတာဘယ်လိုဟာမျိုးလဲဆိုတော့မိကောင်းဖကောင်းနေနဲ့တွေ့ရတဲ့နေရာမျိုးပတ်ဝန်းကျင်ကောင်းတွေ့နိုင်တဲ့နေရာမျိုးအဲ့ဒီလိုပေါ့လေကုသိုလ်တွေပွားများနိုင်တဲ့နေရာမျိုးရောက်အောင်အဲ့ဒီကောင်းတဲ့ကံကပို့ပေးလိုက်တယ် အခုပို့ပေးလိုက်လို့ဟောဒီယောဂီပုဂ္ဂိုလ်တွေကောင်းတဲ့နေရာရောက်ခဲ့ပြီကောင်းတဲ့နေရာရောက်ခဲ့ရုံနဲ့မကပါဘူးကောင်းတဲ့ပုဂ္ဂိုလ်တွေနဲ့လည်းတွေ့ခဲ့ကြပြီမကောင်းတဲ့ပုဂ္ဂိုလ်တွေနဲ့လည်းတွေ့တာပေါ့လေဒါပေမဲ့ကောင်းတဲ့ပုဂ္ဂိုလ်ဆိုတာကသူတော်ကောင်းတရားတွေကိုညွှန်ကြပြသဟောပြောပေးနိုင်တဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကိုဆိုလိုပါတယ်သူတော်ကောင်းတရားတွေကိုဟောကြားညွှန်ပြပေးကြတဲ့မာစီဆရာတော်ဘုရားကြီးတို့ပါဏိဒါရမရွှေတောင်ကုန်းသာသနာ့ရေးဒါဆရာတော်ဘုရားကြီးတို့ အဲသူ့ရဲ့တပည့်ယဟန်တော်များတို့စသဖြင့်ပေါ့လေတပြင်တပြင်ဆရာသမားတွေလည်းယောဂီသူတော်စင်တွေစိတ်ကပ်ခဲ့ကြပါပါပဲအဲ့ဒီဆရာကောင်းသမားကောင်းမိကောင်းဖာကောင်းတွေပေါ့လေပတ်ဝန်းကျင်ကောင်းမိတ်ဆွေကောင်းအပေါင်းအသင်းကောင်းတွေအဲ့ဒီလိုအပေါင်းအသင်းကောင်းတွေနဲ့လည်းပဲတွေ့နေကြရတာတွေးကြရတာဟောယောဂီသူတော်စင်တွေကံကောင်းလို့နေရာကောင်းရောက်တယ်နေရာကောင်းရောက်ရုံနဲ့မကလူကောင်းအနေနဲ့လည်းတွေးရတယ်မိကောင်းဖာကောင်းဆရာကောင်းသမားကောင်းအပေါင်းအသင်းကောင်းအနေနဲ့တွေးရတယ် အဲဒီလိုတွေ့ရလို့မို့အခုလိုတရားမှတ်နိုင်တဲ့အခွင့်ကောင်းမျိုးကြီးကိုရနေကြတယ်တရားတွေမှတ်နေကြတယ်တရားမှတ်တယ်ဆိုတာကကိုကိုကိုကိုကောက်အောင်လုပ်နေတာပါပဲပါဠိလိုပြောရင်တော့အတ္တသမ္မာပဏိတိအတ္တသမ္မာပဏိတိဆိုတာကိုကိုကိုကောက်အောင်လုပ်တယ်ကိုကိုကိုကောက်အောင်လုပ်တယ်ဆိုတာကိုအမှုအရာကောက်အောင်လုပ်တယ်နှုတ်အပြောဆိုကောက်အောင်လုပ်တယ်စိတ်နေစိတ်ထားတွေကောက်အောင်လုပ်တယ်အဲကိုရောနှုတ်ရောစေရောကာယကံရောဝစီကံရောမနောကံရော ကောင်းအောင်လုပ်နေကြတယ်တဲ့ဒီမှာလာပြီးတော့လုပ်နေကြတယ်အတ္တတမ္မာပဏိတိမင်္ဂလာနဲ့ပြည့်စုံနေကြတဲ့ယောဂီသူတော်စင်တွေတရားမှတ်နေတယ်ဆိုလို့ရှိရင်ကိုယ်အမူအရာတွေလည်းကောင်းသွားတာပါပဲစိတ်အမူအရာတွေလည်းကောင်းသွားတယ်နှုတ်အမူအရာနှုတ်ပြောစီတို့လည်းအကုန်လုံးကောင်းသွားတာပါပဲအဲ့ဒီလိုယောဂီတွေဒီမှာမိမိရဲ့စိတ်နေစိတ်ထားရောနှုတ်အပြောအဆိုးရောကာယကံအပြုမူရောကောင်းအောင်လုပ်ခွင့်လည်းပဲတားနေကြတယ်တဲ့ဒီတော့ဒီ မိမိတို့ရဲ့အခြေအနေဟာအမတန်ဝမ်းသာစရာကောင်းပါတယ်၊ကျဉ်းတ်စရာကောင်းပါတယ်။အဲ့လိုကျဉ်းတ်စရာကောင်းနေတဲ့အနေအထားမျိုးရောက်ပြီးတော့တရားတွေမှတ်နေကြတယ်။တရားတွေမှတ်လို့မို့အဲမိမိတို့ရဲ့တတိတမာရီအားလျောစွာပေါ့လေ။အဲယုံနာနေမြင်တဲ့အကြောင်းအကျိုးတွေမြင်နေဖြစ်ပျက်တွေမြင်နေအဲဖြစ်ပျက်မြင်ပြီးတော့တဲ့တရက်ကလေးအသက်ရှင်ရပါစေတဲ့ဖြစ်ပျက်မမြင်မဲနဲ့ အသက်တရားရှိနေရတဲ့ပုဂ္ဂိုလ်တဲ့ပိုးပြီးတော့မြင့်မြတ်ပါတယ်လို့မြတ်စွာဘုရားကခုနပတာစာရီထေရီမကိုသူကဟောတာ哦ဒီတော့ဖြစ်ပြက်မြင်ဖို့ရာဆိုတာကဖြစ်ပြက်ဖြစ်ပြက်ဆိုရုံနဲ့လည်းဖြစ်ပြက်ကမြင်တာမဟုတ်ဘူးတချို့ကလည်းရုပ်ရုပ်ရုပ်ရုပ်နန်းနန်းနဲ့ဒီလိုလဲရှုကြတယ်ဘုရားကတော့ရုပ်ရုပ်ရုပ်ရုပ်နန်းနန်းနန်းနန်းနဲ့ဒီလိုရှုဖို့လည်းဘုရားကတော့မဟောခဲ့ပါဘူးဒီကလည်းဖြစ်ပြက်ဖြစ်ပြက်နဲ့ဆိုပြီးတော့လည်းရှုကြပါတယ်ဒီလိုလည်းမဟုတ်ပါဘူးတဲ့ ဘုရားကတော့ကိသံတော်ဝကိသမိတိပဇာနာတိသွားရင်သွားတယ်လို့မှတ်သမေစီတေပတာရိတေတံပဇာနာဂါရီဟောတိကိုရင်လဲကိုရလို့မှဆိုင်နဲ့ဆန့်တယ်လို့မှစသဖြင့်လောကဝဟာရအတိုင်းမြတ်စွာဘုရားကမှတ်ဖို့ညွှန်ကြားခဲ့တာပါပဲဒါပေမဲ့လို့တချို့ကတော့သွားရင်လည်းရုပ်ရုပ်နာနာဒီလိုညွှန်ကြားကြတဲ့ပုံကိုယ်တွေလည်းရှိပါတယ်တဲ့ဘုရားရဲ့အလိုတော်တော့မကြပါဘူးဒီတော့သွားရင်သွားတယ်လို့မှတ် ထိုင်ရင်ထိုင်တယ်လို့မှတ်ထိတော်ဝါထိတော်မိတိပဇာနာတိရရင်ရတယ်လို့မှတ်နိသိန်တော်ဝါနိသိန်တော်မိတိပဇာနာတိထိုင်ရင်ထိုင်တယ်လို့မှတ်တရားတော်ဝါတရားတော်မိတိပဇာနာတိလျောင်းရင်လျောင်းတယ်လို့မှတ်တယ်မြတ်စွာဘုရားဒီတိုင်းမှမှတ်ခိုင်းတာပါပဲရှုမှတ်ခိုင်းတာပါပဲအဲရုပ်ပဲနာမ်ပဲအနိစ္စပဲဒုက္ခပဲအနတ္တပဲဖြစ်ပြပဲဒီလိုပဲမပါပါဘူးမြတ်စွာဘုရားကလွယ်လွယ်လေးတရားမှတ်တာအောင် ဟောထားတာပဲဒါပေမဲ့အမတန်ခက်အောင်ရှောက်ပြီးတော့လှုပ်ကြတာကိုမြတ်စွာဘုရားကဒီတရားမှတ်တဲ့အခါမှာဒီလောကဟောတာတိုင်မှတ်ပါတဲ့တွားရင်တွားတယ်မှတ်ထိုင်ထိုင်တယ်မှရရင်ရတယ်မှအိရင်အိတယ်မှကိုရင်ကိုတယ်မှဆန့်ရင်ဆန့်တယ်မှဒီလောကဟောနေဟောဟာတာပြောနေကြတဲ့အတိုင်းပဲမှတ်ပါတဲ့ဒီလိုပဲမြတ်စွာဘုရားညွှန်ကြားပါတယ်ဒါပေမဲ့တချို့သောပုဂ္ဂိုလ်တွေကတော့ဒါဝဲအပြစ်တင်ညင်ညမာသီနီးဆိုလို့ရှိရင်အပြစ်တင်ညမာသီဆရာတော်ဘုရားကြီးကိုအပြစ်တင်ညင်ည အချို့ကလည်းထင်သေးစကားပြောကြဒါလေးမတောက်တစ်ခေါက်တက်ပြီးတော့ရှောက်ပြောတဲ့သူတွေကလည်းရှိတာကိုကိုကိုကိုဘဝင်မြင့်အထင်ကြီးကိုသိတာကနည်းနည်းကိုအများကြီးထင်တဲ့လူတွေကတခါလဲအမတန်အမတန်အေယာမအဓိပတိပုဂ္ဂိုလ်ကြီးဖြစ်တဲ့မဟာစီဆရာတော်ဘုရားကြီးကိုဘယ်လိုပြောကြတယ်ဆိုတော့မဟာစီဆရာတော်ကြီးကမဟာစီဆရာတော်ကတဲ့တရားမှတိုင်တရားမှခိုင်းတဲ့အခါမှာတဲ့တွားရင်တွားတယ်လို့မှထိုင်ရင်ထိုင်တယ်လို့မှရက်ရင်ရက်တယ်လို့မှလျောင်းရင်လျောင်းတယ်လို့မှဒီပညာနဲ့အမှတ်ခိုင်းတယ် ရုပ်ပဲနာမ်ပဲအနိစ္စပဲဒုက္ခပဲအနတ္တပဲမပါဘူးပေါ့ဝါရောတို့ပထဝီတို့ဒေဇောတို့အာဘောတို့ဆိုတဲ့ဒီဓာတ်တွေပရမတ်တွေလည်းမပါဘူးပေါ့ပြဉ္ညာနဲ့မဟာစီနီးရရှုမှတ်ခိုင်းတယ်တဲ့ဘုရားနီးဆိုတာကသူမသိချဘူးနဲ့တူပါတယ်တချို့ပုဂ္ဂိုလ်တွေကအဲဒီလိုခုနပြဉ္ညာနီးနဲ့ရှုခိုင်းတဲ့နီးဟာအမတန်ညှုပါသေးတယ်ညှုပါသေးတယ်ဆိုတော့အစဉ်တန်းနေနေတယ်ပေါ့လေအဲဒီလိုအထင်သေးမြင်သေးစကားပြောကြတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်အဲဒီပုဂ္ဂိုလ်ကတနာစရာပုဂ္ဂိုလ်တွေပါပဲသူတို့ကိုသူတို့ထင်ကြီးနေတဲ့ ထင်ပေးစရာပုံတွေပါပဲအဲ့တော့မြတ်စွာဘုရားကဒီလိုခုနသွားရင်သွားတယ်မှာထိုင်ရင်ထိုင်တယ်မှာဒါအမှန်ပါပဲမာစီဆရာတော်ဘုရားကြီးကဗမာလိုညံမှာပြန်ပြကိုမျှပါပဲသူအထုခါရဲအတွန့်တက်ပြီးတော့မြတ်စွာဘုရားမာစီဆရာတော်ဘုရားကြီးကပို့ပြီးတော့ပြောတာမပါပါဘူးမြတ်စွာဘုရားအတိုင်းပဲမြတ်စွာဘုရားပြောတဲ့အတိုင်းဗမာစကားလုံးနဲ့ပြန်ပြောပြဒါပဲထုပါမြတ်စွာဘုရားရဲ့အာဘော်ကြပါပဲအဲဒါကိုပဲပညာနဲ့မရှိရဘူးစသဖြင့် အဲရုပ်ပဲနာမည်ရှုရမယ်ဓာတ်ပဲရှုရမယ်အနေစာပဲဒုက္ခပဲအနတ္တပဲရှုရမယ်စသဖြင့်ရှောက်ပြောကြတာပေါ့လေအစာပိုင်းမှာမာသီဆရာတော်ဘုရားကြီးကပြဉ္ညံနဲ့ဒါသက်စွာဘုရားပြောထားတာဒီမှာပြဉ္ညံနဲ့ရှုရပါတယ်တဲ့အစာပရမမှာဓာတ်တဘာဝကြီးတွေပဲယုံနာကြီးတွေမြင်မယ်ဆိုတာဓာတ်တဘာဝပရမကြီးတွေမြင်မယ်ဆိုတာဒါမဖြစ်နိုင်ပါဘူးတဲ့ပညာလည်းထင်ရင်ထင်မှာပဲပရမလည်းထင်ရင်ထင်မှာအစပရမတော့ဒီလိုပညာနဲ့ရှိရတာပါပဲတဲ့တတိသမารီအာမကောင်းသေးရင်တော့ပညာကထင်တာပါပဲတဲ့ မထင်ဘူးမဟုတ်ပါဘူးထင်ပါတယ်တဲ့တတိသမารိဉာဏ်တွေအားကောင်းလာပြီဆိုလို့ရှိရင်ဒီပညာတွေထင်ရင်ပါလေဆိုလို့ကိုမထင်တော့ဘူးယုံနာတဘာဝလေးတွေပဲမြင်တယ်ပူရင်ပူတယ်တောင်းရင်တောင်းတယ်အောက်ရင်အောက်တယ်လေးရင်လေးတယ်လာရင်လာတယ်ပေါ့လေဒီတဘာဝလေးတွေပဲမြင်ရတော့တာပါမှတ်တာကတော့ဖောင်းတယ်ပိန်တယ်ပဲလာတယ်ကျင်တယ်ပဲပညာနဲ့မှတ်နေတာပါဒါပေမဲ့မြင်တာတော့ပရမတ်ပဲတတိသမารိဉာဏ်အားကောင်းလာပြီကိုအားကောင်းလာတော့ပရမတ်ပဲမြင်တာပါပဲအဲ့တော့ဒီပညာနေတဲ့ဒီရှုနေတာတွေက ဒါမှန်ပါလေပြီးဖို့ပါပဲဒီကတည်းရောက်တော့မှားတဲ့အောင်တွေကတိတ်ပြီးတော့ညံနေတယ်ညံနေတဲ့အခါမျိုးမှာဆိုလို့ရှိရင်တော့နာမီတော့တတ်ဖို့မလိုဘူးပြီးတယ်ပြီးတယ်နဲ့ဒီလောက်မှရင်လည်းပြီးတာပါပဲဒါပေမဲ့အခုဖောင်းနေပိန်းနေဘယ်လန့်နေညာလန့်နေကြွတယ်ချတယ်ကြွတယ်လန့်နေချတယ်နဲ့ဒီလိုစသဖြင့်မှတ်နေကြတယ်မှတ်ရနာမည်မတက်မတက်ဖက်နဲ့မှတ်ရင်မပြီးဘူးလားလို့မေးစရာရှိပါတယ်ပြီးနေုံပြီးတာပဲမဟုတ်လားတချို့လည်းအဲ့ဒီလိုကျင်းလွတ်ချင်ရတယ်။ဘာဒီဆရာတော်ဘုရားကြီးရှင်းပြထားပါတယ်။ကောင်းပါလေ။နာမည်လေးတတ်မှတ်ပါတဲ့ နာမည်တက်တာစိတ်ကလေးနဲ့တတ်မှတ်တာပေါ့လေပါဇက်ကမရွတ်ပါနဲ့တဲ့စိတ်ကလေးနဲ့ပဲနာမည်တတ်မှတ်ပါတဲ့ဘယ်လန်းနဲ့ညာလန်းနဲ့တို့ကစူးစမ်းမလို့စိတ်လေးရပဲဖောင်းနေပိန်နေဖောင်းနေပိန်နေစိတ်ကလေးနဲ့ပဲဖောင်းနေပိန်နေစိတ်ကလေးနဲ့ပဲဆိုနာမည်လေးတက်မှတ်ဘာကြောင့်ဒီလိုမှတ်ရတော့ဆိုတော့နာမည်မတက်ဘူးဆိုလို့ရှိရင် तू ကအပြစ်တွေကဖြစ်လာနိုင်ဘယ်လိုအပြစ်တွေဖြစ်လာနိုင်လို့ဆိုလို့ရှိရင်မှတ်တဲ့စိတ်နဲ့မှတ်တဲ့အာယုံနဲ့ကက်ကက်ကက်ကက်ပြီးတော့မသွားဘူးတဲ့နာမည်လေးမတက်ဘူးနဲ့မှတ်မယ်ဆိုရင် နောက်ပြီးတော့သိတဲ့အခါမှာလည်းပဲကွက်ကွက်ကွင်းကွင်းချင်းချင်းရှားရှားပြက်ပြက်သားသားဒီလိုမသိပါဘူးမသိနိုင်ပါဘူးအဲ့လိုနာမည်လေးမတက်ဘူးဆိုလို့ရှိရင်လည်းပဲသူကဝရိယကယော့ယော့ယော့ယော့သွားတာတဲ့အဲ့လိုစတဲ့အဖြစ်တွေရှင်းနိုင်ပါတယ်တဲ့ဒါကြောင့်မာသီဆရာတော်ဘုရားကြီးကနာမည်လေးစိတ်ကလေးနဲ့တက်ပြီးစိတ်ကလေးနဲ့အဆူလေးတက်ပြီးတော့မှတ်ပါတဲ့ဟောင်းနေပိန်နေဘေလန်းနေညာလန်းနေကြွားတယ်လှမ်းနေချတယ်စသဖြင့်ဒီလို မှတ်ဖို့မဟာစီဆရာတော်ဘုရားကြီးကညွှန်ကြားပါတယ်အဲ့ဒီလိုမှတ်တဲ့အခါရောက်တော့စမှတ်မှချင်းဖြစ်ပြက်နှပြမမြင်ပါပဲဆိုတဲ့ဒီစကားကိုရှင်းပြရမယ်ဆိုရင်ဖြစ်ပျက်ကိုမြင်ဖို့ရတော့စစချင်းတော့မမြင်ပါဘူးတဲ့စစပြီးဖောင်းတဲ့ပိန်နဲ့မှတ်တဲ့ဗလနဲ့ညာလနဲ့မှတ်တဲ့ပူတဲ့ပူတဲ့မှတ်တဲ့တောင်းတဲ့တောင်းတဲ့မှတ်တဲ့စိတ်လွတ်နဲ့မှတ်တဲ့စသဖြင့်ဒီလိုမဆရာအောင်ဒီအကုန်လိုက်ပြီးမှတ်နေတဲ့အခါမှာစစချင်းဖြစ်ပျက်မမြင်ပါဘူးတဲ့ယုံနာလည်းမမြင်ပါဘူးတဲ့ သမုဒ္ဒရာကြီးဆိုတာရှိပါတယ်တဲ့အမတန်နဲ့ဆိုင်ပါတယ်သမုဒ္ဒရာကြီးဟာအဲ့ဒီသမုဒ္ဒရာကြီးဟာနဲ့ဆိုင်တဲ့သမုဒ္ဒရာကြီးဟာသမုဒ္ဒရာကြီးဟာပေါ့လေအမတန်နဲ့ဆိုင်တာပဲကန်းစားကနေစားပြီးတော့နဲ့တယ်ပေါ့လေကန်းစားမှာဆိုလို့ရှိရင်တော့တလက်မနဲ့မယ်ရှိအနဲ့တလက်မရှိမယ်အဲရှိတိုးသွားရင်နှစ်လက်မရှိတိုးသွားရင်သုံးလက်မလေးလက်မအဲတစ်တောင်းနှစ်တောင်းအဲစသဖြင့်တမိုင်နှမိုင်စသဖြင့်တဖြည်းဖြည်းချင်းနဲ့နဲ့နဲ့နဲ့နဲ့နဲ့သွားလိုက်တာနောက်ဆုံးကျတော့မိုင်ကုန်နဲ့သွားတာပေါ့လေ အဲဒီတဖြည်းဖြည်းချင်းပဲနဲ့ဆိုင်ပါတယ်တဲ့သမုဒ္ဒရာကြီးကအဲ့ဒါလည်းသမုဒ္ဒရာရဲ့အံဩစရာထူးခြားတဲ့ထူးခြားချက်တစ်ခုပါပဲတဲ့အဲ့ဒီလိုပါပဲတဲ့မြတ်စွာဘုရားရဲ့သာသနာတော်မှာလည်းအနုပုပ္ပတိခာတဲ့မြတ်စွာဘုရားရဲ့သာသနာတော်မှာအကျင့်စဉ်ကလည်းသူအစင်းစဉ်အစင်းစဉ်ရှိပါတယ်ဖားများခုံသလိုခုံကျော်ပြီးတော့တက်လို့မရပါဘူးတဲ့တချို့ကတရားလည်းမှတ်ပဲနဲ့သောတာပန်ဖြစ်ခြင်းရတယ်သောတာပန်ဖြစ်နေကြတယ်အဲမက်ဒီဖူရိယယုံနာနေမြင်ကြောင်းကျိုးတွေကွဲ အဲဖြစ်ပျက်တွေမြင်စသဖြင့်ဒီလိုလျှောက်ပြီးပြောနေကြတယ်အခြေခံမပါဘဲနဲ့မြင်တယ်ဆိုရင်အဲ့ဒီအမြင်တွေကအမှားတွေရောပဲစိတ်ကူးရင်တတ်တတ်တွေပါပဲစပရမဘာသူကအဆင့်ဆင့်သွားရမယ်ဆိုပီလာတိတ်ခါရှိရတယ်ပီလာစင်ကြရတယ်ပီလာဝိသုဒ္ဓိဖြစ်ရတယ်လူဆိုလို့ရှိရင်လည်းလူတီလာပေါ့ဒီမှာဆိုတော့၈ပါးတီလာယဟန်ဆိုရင်လည်းယဟန်တီလာကိုရင်ဆိုရင်လည်းကိုရင်တီလာတီလာရှိရပါတယ်တဲ့ကိုနဲ့နှုတ်စင်ကြရပါတယ်တဲ့ကိုနဲ့နှုတ်စင်ကြတာတီလာဝိတုဒ္ဓိ အဲ့ဒီသီလဝိတ္တုရှိပြီလို့ရှိရင်ဘာစင်ကြယ်ရတော့စိတ်တဝိတ္တုဆိုတာရှိရပါသေးတယ်စိတ်စင်ကြယ်ရပါသေးတယ်စိတ်စင်ကြယ်ဖို့ရဆိုတာတမာရီရှိရပါတယ်တမာရီရှိမှစိတ်ကစင်ကြယ်ပါတယ်တမာရီမရှိလို့ရှိရင်စိတ်ကမစင်ကြယ်ပါဘူးယောဂီတွေအခုတရားမှတ်နေတဲ့ပုံကိုယ်တွေပိုသိပါတယ်တရားမှတ်တယ်ဖောင်းတယ်ပိန်တယ်မှတ်တယ်စိတ်ကလေးကဟိုရောက်ဒီရောက်ရောက်သွားတယ်ရောက်သွားတယ်ဆိုတမာရီကမရှိတော့ဘူးဥဒိစ္စခေါ်တာပေါ့ပြန်လွင်သွားတာပေါ့နိဝရဏလို့လည်းခေါ်တယ်နိဝရဏတရား၅ပါးထဲမှာပါတယ် အဲစိတ်တွေပြန်လွန်လာတယ်အဲဒီလိုပြန်လွန်သွားပြီဆိုရင်တမာရီမရှိတော့ဘောင်းနဲ့ပိန်နဲ့မှတ်လိုက်စိတ်ကပြန်လွန်လိုက်ဟိုရောက်ဒီရောက်ဟိုတွေးဒီတွေးတွေးလိုက်စသဖြင့်အဲ့ဒီလိုနိဝရဏခေါ်တာပေါ့နိဝရဏစိတ်ကူးတွေသဘောကျစရာအောင်နေစိတ်ထဲမှာသဘောကျနေလို့ရှင်လဲဒါနိဝရဏတစ်မျိုးပဲစိတ်ပြက်စရာစိတ်ဆိုးစရာစိတ်ညစ်စရာအောင်နေတွေးပြီးစိတ်ပြက်စိတ်ဆိုးစိတ်ညစ်စိတ်ဓာတ်ကျနေလို့ရှင်လဲဒါနိဝရဏတစ်မျိုးပဲအဲယုံမတန်တရားတွေဖြစ်နေလို့ရှင်လဲနိဝရဏတစ်မျိုးပဲစိတ်တွေပြန်လွန်နေလို့ရှင်လဲနိဝရဏတစ်မျိုးပဲထိုင်းမှန်နေလဲနိဝရဏတစ်မျိုးပေါ့လေ အဲ့လိုနိဝရဏတွေမှားနေလို့ရှိရင်စိတ်ကသူကမတည်ငြိမ်တမာရီရှိတမာရီမိမိရဲ့စိတ်ကလေးကမှားတဲ့အောင်ပေါ်မှာစိတ်ကလေးကကခနဲ့ကခနဲ့ကခနဲ့ကခနဲ့နဲ့ဒီဒီဒီဒီသွားပြီဆိုလို့ရှိရင်အဲ့ဒီနိဝရဏတွေမရှိတော့ဘူးစိတ်တွေကရှေးစိတ်ကလည်းရှေးမှတ်လိုက်တဲ့စိတ်ကလေးကလည်းပဲမှားတဲ့အောင်ပေါ်စိတ်ကလေးကကပ်ပြီးတော့တီးသွားတယ်နောက်တစ်ခါမှတ်လိုက်တော့လည်းပဲအဲ့ဒီမှားတဲ့အောင်ပေါ်မှာစိတ်ကလေးကကပ်ပြီးတော့တီးသွားတယ်ရှေ့တတိနဲ့နောက်တတိဆက်ဆက်တယ်ရှေ့သမารီနဲ့နောက်သမารီဆက်ဆက်တယ်ကြားထဲမှာဘယ်အတွေ့တွေ ဘယ်စိတ်ကူးရင်အတွေးတွေမှလည်းမပါဘူးဘယ်စိတ်ပြက်တဲ့အတွေးတွေမှလည်းမပါဘူးဘယ်စိတ်ညစ်တဲ့စိတ်အတွေးတွေမှလည်းမပါဘူးနိဝရဏအတွေးတွေမပါတော့အဲ့ဒီလိုစိတ်တွေကစင်ကြဲနေပြီဆိုလို့ရှိရင်တော့ဒါစိတ်တဝိတ္တုဖြစ်ပါပြီတဲ့တမာရီရှိပါပြီအဲ့ဒီစိတ်တဝိတ္တုရှိရတယ်သာဗရမသီလဝိတ္တုရှိရတယ်အဲ့ဒီကတဆင်တက်လို့ရှိရင်စိတ်တဝိတ္တုစိတ်စင်ကြရတယ်ဆိုတော့တမာရီတွေဖြည့်ပြီးတော့မှားတဲ့အောင်မမစိတ်ကလေးကကတ်တီနေပြီးတော့ဘယ်နိဝရဏအတွေးတွေအကုသိုလ်အတွေးတွေမှဝင်မလာရဘူးအဲ့ဒီလိုအနေအထားမျိုးရောက်လာပြီဆိုလို့ရှိရင်တော့ ဒိဋ္ဌိဝိတုဒ္ဓိဆိုတာဖြစ်လာပြီအစင်းစင်အစင်းစင်ပဲခုံကျော်လို့မရဘူးပီလာမရှိဘဲနဲ့တမာရီရှိခြင်းလို့မရဘူးတမာရီမရှိဘဲနဲ့ဒိဋ္ဌိဝိတုဒ္ဓိဆိုတာအသိဉာဏ်ဖြစ်ပေါ်လာတာပေါ့အသိဉာဏ်ဖြစ်ပေါ်လာတယ်ဆိုတာရုပ်ဖဲနံပဲဆိုတာမြင်လာပြီသာဗရမပေါင်းတဲ့ပိန်နဲ့မှတ်တယ်ဖောင်းတဲ့ဝမ်းပိုက်ရင်လည်းမြင်တယ်ဖောင်းသွားတဲ့အမူအရာရင်လည်းမြင်တယ်အဲဒါကသူကရုပ်နာမမြင်သေးဘူးပေါ့ပညာကြီးမြင်နေတယ်အဲထိုင်တယ်လို့မှတ်တယ်ဆိုရင်ထိုင်နေတဲ့ခန္ဓာကိုယ်ဟိုသူက ငါထိုင်နေတာပဲပုဂ္ဂိုလ်တ attva ဆွဲနေမြင်နေတယ်ဒါတွေကတော့သူကယုံနာမမြင်သေးဘူးဘာလို့မမြင်သေးတာလဲဆိုတော့တတိတမာရီအားနည်းနေသေးလို့တတိတမာရီအားကောင်းလာပြီဆိုလို့ရှိရင်ကတော့မြင်လာတော့တာပါပဲရုပ်ဖက်နာပဲမြင်လာပြီတကယ်ရှိတာကလည်းဒီမှာကပုဂ္ဂိုလ်တ attva ဆိုတာလည်းမရှိဘူးဝမ်းပိုက်ဆိုတာလည်းမရှိလက်ဆိုတာလည်းမရှိခြေဆိုတာလည်းမရှိခေါင်းဆိုတာလည်းမရှိဒါလောကလူတွေတတ်မှတ်ထားကြတာကိုတကယ်ရှိနေတာကတဘာဝပဲရှိတယ်တဘာဝဆိုတာပူတဲ့သဘောတောင်းတဲ့သဘောလေးတဲ့သဘော လှုပ်ရှားတဲ့သဘောစသဖြင့်ဒီကဓာတ်ကြီးလေးပါသဘာဝတွေပေါ့လေဒါတွေပဲရှိတာဟိုတကယ်ရှိတာအဲ့ဒါရှိတာပဲအဲလူတွေကတော့ခေါင်းလည်းရှိတယ်ခြေလည်းရှိတယ်လက်လည်းရှိတယ်ယောက်ျားလည်းရှိတယ်မိန်းမလည်းရှိတယ်ပုဂ္ဂိုလ်လည်းရှိတယ်တတ္တဝါလည်းရှိတယ်နာလည်းရှိတယ်ပြမလည်းရှိတယ်စသဖြင့်ပေါ့လေဒါတွေကတော့ပညာတွေပေါ့လေအဲ့ဒီလိုနာမည်တွေတက်ကြတယ်တကယ်ရှိတာတော့ယုံနဲ့နာမဒါပဲရှိတာအဲ့ဒီအရှိတဘာဝတွေကိုမမြင်ရဘူးဘာလို့မမြင်လို့တတိတမာရီမရှိဘူးတတိတမာရီမရှိရင်မမြင်ဘူးတတိတမာရီရှိရင် မြင်ပါတယ်တဲ့ဥပမာဒီဓမ္မဝင်ကြီးထဲမှာပစ္စည်းတွေအများကြီးရှိတာပဲဓမ္မဝင်ကြီးထဲမှာကလထိုင်နေဒီမှာထိုင်နေဟာတွေရှိတယ်ပစ္စည်းဥစ္စာတွေစုံနေတာပဲဗလင်ကြီးလည်းရှိတယ်ဘုရားဘုံတော်ကြီးလည်းရှိတယ်မောင်ကြနေလို့ချင်းဘယ်သူမှအဲ့ဒီပစ္စည်းတွေမမြင်ဘာလို့အမောင်ကကြနေတာအမောင်လွှမ်းနေတာ哦အဲမိခလုတ်ဖွင့်လိုက်ပြီဖြစ်စီနေအလင်းရောင်ရလာလို့ဖြစ်စီကြည့်လိုက်လို့ဩဒီထဲမှာဒီနားမှာဒီပစ္စည်းရှိတာဟိုနားမှာဟိုပစ္စည်းရှိတာမြင်ရတယ်ဘာလို့အလင်းရောင်ကရလာတာ哦အဲ့ဒီလိုပါပဲဒီခန္ဓာကိုယ်ကြီးမှာ ခုနယုံနာတဘာဝတွေရှိနေတာပဲပူတဲ့သဘောတောင်းတဲ့သဘောအေးတဲ့သဘောလေးတဲ့သဘောနှွေးတဲ့သဘောထောက်ကန်တောင်းတင်းတဲ့သဘောအဲ့ဒါတွေအကုန်လုံးဒီမှာသဘာဝတွေရှိနေတာပဲဒါပေမဲ့လို့အဲ့လိုမမြင်ဘူးငါပဲမြင်တယ်ပုဂ္ဂိုလ်ပဲတရားပဲမြင်တယ်ခန္ဓာကိုယ်ကြီးပဲမြင်တယ်လက်ပဲမြင်တယ်ခြေပဲမြင်တယ်အစသဖြင့်ဒီလိုမြင်နေတာဒါကသူကယုံနာကိုမမြင်တာဘာလို့မမြင်တာတော့တတိတမာရီဆိုတော့တမာရီအလင်းရောင်မရလို့ဒါကသူကအမှန်ကိုမမြင်ရဘူးပေါ့ နောက်ဥပမာတစ်မျိုးနဲ့ပြောလို့ရှိရင်ရေတွေဟာနောက်ကျနေလို့ရှိရင်တော့ရေထဲမှာရှိတဲ့ငါးတွေခရုတွေရောက်သွားတယ်မမြင်နိုင်ဘူးရေလေးကကြီးနေပြီဆိုလို့ရှိရင်တော့ဩငါးတွေမြင်နေရတယ်သွားတယ်ကူးတယ်ကတ်တယ်ခရုတွေလည်းမြင်ရတယ်ရောက်သွားတွေလည်းမြင်ရအကုန်မြင်ရတာဘာမှဆိုမြင်ရရေကကြီးနေတာဩအဲ့ဒီလိုပါပဲမိမိရဲ့စိတ်ကလေးဟာညိုရဏတွေကင်းစင်ပြီးတော့တမာရီရဲ့စွမ်းအားကြောင့်စိတ်ကလေးဟာကြီးနေပြီဆိုလို့ရှိရင်မှတ်တဲ့မှတ်တဲ့အောင်ပေါ်မှာစိတ်ကလေးကကက်ကက်ကက်နဲ့တီးနေပါလားတီးနေပြီဆိုလို့ရှိရင်စိတ်ကလေးကြီးနေတာယောဂီတွေအကုန်သိပါတယ်ကိုကိုယ်တိုင်သိပါတယ် အဲ့လိုကြီးနေပြီဆိုလို့ရှိရင်ခုနကြီးနေတဲ့ရေထဲမှာရှိတဲ့ငါးတွေခယူတွေရောက်သွားတယ်အကုန်မြင်ရတယ်လို့ပါပဲမိမိရဲ့စိတ်အစဉ်ကကြီးလင်းနေပြီဆိုရင်တမာရီရှိမှစိတ်စင်ကြယ်တယ်စိတ်စင်ကြယ်နေအောင်တမာရီရှိရမယ်တမာရီရှိတယ်ဆိုတာကမှတ်တိုင်းမှတ်တိုင်းအာယုံပေါ်မှာဖောင်းတာပဲမှတ်မှတ်ပိန်တာပဲမှတ်မှတ်ဘယ်လန်းတာပဲမှတ်မှတ်ညာလန်းတာပဲမှတ်မှတ်ကြွတာပဲမှတ်မှတ်လန်းတာပဲမှတ်မှတ်ချတာပဲမှတ်မှတ်လက်ကွေးရှိကွေးလက်ဆန်းခြေဆန်းခန္ဓာကိုယ်ရိမ့်နာရိုင်းနာထိုင်နာထားတာစသည် အဲ့ဒီအမှားတဲ့အာယုံတွေမှာစိတ်ကလေးကကတ်ခနေကတ်ခနေကတ်ခနေနဲ့ပါသွားပြီဆိုရင်ဒါတမာရီဖြစ်လာတာပါပဲအဲ့ဒီတမာရီဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီအမှားတဲ့အာယုံကြီးရဲ့သဘာဝကိုတီးကိုတီးလာတော့တယ်သူကအဲအဲ့ဒီလိုတီးလာပြီဆိုလို့ရှိရင်သာပရမယုံနာရဲ့သဘာဝသိတယ်ယုံနာအယုံနဲ့မှားတဲ့အာုံလေးပဲရှိတယ်အမှတ်ခံရတဲ့အာုံလေးပဲရှိတယ်အမှတ်တဲ့စိတ်ကလေးပဲရှိတယ်ယုံနဲ့နာသိလာအဲနောက်တစ်ဆင့်တတိတမာရီ အားကောင်းလာပြီပို့ပြီးတော့အားကောင်းလာပြီဆိုလို့ရှိရင်တော့အော်အကြောင်းကြောင့်အကျိုးဖြစ်နေတာပဲ။အော်ဖောင်းလာလို့မဖောင်းတဲ့စိတ်ကလေးမှတ်တဲ့စိတ်ကလေးပေါ်လာတာပဲ။ပိန်ပိန်သွားလို့မပိန်တဲ့စိတ်ကလေးပေါ်လာတာပဲ။ပူလို့မို့ဟောပူတယ်လို့မှတ်တဲ့စိတ်ကလေးပေါ်လာတာပဲ။စသဖြင့်ပေါ့လေအကြောင်းနဲ့အကျိုးဒါတွေကစဉ်းစားပြီးသိရတာမို့လို့လို့သိလာတယ်။အဲဒီအသိဉာဏ်လည်းပေါ်လာတယ်။အဲဒီနောက်မှရောက်တော့အမြဲတဲ့သဘောလေးဆင်းရဲတဲ့သဘောလေးပေါ်လာတယ်။အောင်လေးရဲ့သဘာဝအစာဆုံးပေါ်လာတယ်။နောက်ပြီးတော့ ဆုံးသွားတယ်စပေါ်လာတာလည်းတွေ့တယ်ဆုံးသွားတာလည်းတွေ့တယ်အဲဒါဖြစ်နေပြက်ပေါ့အစပေါ်လာတာဖြစ်တာပေါ့ဆုံးသွားတာကပြက်တာပေါ့အစနဲ့အဆုံးကိုတိလာတယ်ဥရိယနဲ့ဝရပေါ့ဥရိယဗရပေါ့အဖြစ်နဲ့အပြက်တွေတိလာတယ်တဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောတွေတိလာတယ်ဆိုးမရတဲ့သဘောတွေတိလာတယ်အနိစ္စဒုက္ခအနတ္တတွေတိလာတယ်အဲယောဂီတွေအဲ့ဒီလိုသိအောင်ဆိုတော့အချိန်မရွေးမှတ်နေကြတယ်စားတိုင်းလည်းမှတ်၊သွားတိုင်းလည်းမှတ်၊ရက်တိုင်းလည်းမှတ်၊ထိုင်တိုင်းလည်းမှတ်၊လျောင်းတိုင်းလည်းမှတ်အချိန်ရှိသမျှမှတ်နေရတယ် သတိလေးကတ်သတိလေးကတ်လို့ရှိရင်တော့တမာရီဖြစ်လာမယ်တမာရီဖြစ်လာလို့ရှိရင်တမာရီတော့ယထာဝနမဇာနာတိတဲ့တမာရီရှိလို့ရှိရင်တမာရီဆိုတာကမှားရမယ်အာယုံပေါ်မှာစေကလေးကခနဲ့ကခနဲ့ပါသွားတဲ့ဝိပဿနာစနစ်ကတမာရီပေါ့မှားရတဲ့အာယုံပေါ်မှာကခနဲ့ကခနဲ့တည်တဲ့တမာရီဇန်တမာရီယူယူလို့လည်းမရဘူးဝိပဿနာစနစ်ကတမာရီအဲ့ဒီတမာရီရှိလာပြီဆိုလို့ရှိရင်တော့အမှတ်ခံရရဲ့အာယုံရဲ့သဘာဝကိုအမှန်တိုင်းသိတော့တာပါပဲမသိကျင်လို့ကမရပါဘူးသိတော့တာပါပဲ အဲ့ဒီလိုသဘာဝတွေပြီးတယ်ဝိပဿနာဉာဏ်မျက်စိရှိလာပြီဆိုလို့ရှိရင်ဖြစ်ပျက်တွေမြင်လာပါပြီတဲ့မှတ်ခံရတဲ့အာယုံလေးကိုဒီအာယုံလေးပေါ်တဲ့အခါမှာပူတယ်ဆိုရင်လည်းပူတယ်လို့ပူကြိုက်လေးမှာပူတယ်လို့မှတ်ပါအဲအဲ့ဒါအဖြစ်ပျက်ကသူ့ကသူမြင်လာမှာပဲအဲဖြစ်ပျက်ဖြစ်ပျက်နဲ့စိုးနေကြမလို့ရုပ်ဘက်နာမ်ဘက်နဲ့လည်းစိုးနေကြမလို့ပေါ်လာတဲ့အပူဓာလေးကိုပူတယ်လို့သိလိုက်လို့ရှိရင်ဒါပြီးတာပဲသိပေးရမယ်ပြီးလို့ရှိရင် အဲကိုယ့်ရဲ့တတိသမารီအပေါ်မှာမူတည်ပြီးတော့အတိအမျိုးမျိုးဖြစ်မှာပဲဒါကြောင့်ပေါ်ကိုက်ပေါ်ကိုက်အာယုံပေါ်ကိုက်ပေါ်ကိုက်သူ့ရဲ့အတိုင်းသူဖြစ်တဲ့အတိုင်းပဲသိဖို့လိုပါတယ်အဲ့လိုသိလို့ရှိရင်ဖြစ်ပြက်တွေမြင်လာမယ်တဲ့ဖြစ်ပြက်မြင်လာလို့ရှိရင်အဲ့ဒီဖြစ်ပြက်မြင်တဲ့10မိနစ်လေးဟာဖြစ်ပြက်မမြင်ပဲအသက်တရားပဲဖြစ်ဖြစ်50ပဲဖြစ်ဖြစ်60ပဲဖြစ်ဖြစ်ခုယောဂီကိုယ့်ရဲ့အသက်ပြန်ကြည့်ဆိုလဲ40တွေပါမယ်50တွေပါမယ်60တွေပါမယ်80တွေလည်းပါမယ်အဲ့ဒီ မိမိနေခဲ့ရတဲ့အနှစ်ကာလတွေနှစ်ဒီလတွေရက်တွေထဲမှာအဖြစ်အပျက်ကိုမြင်ပြီးတော့နေရတဲ့အချိန်လေးဟာမိနစ်လေးဟာစက္ကန့်လေးဟာဘယ်လောက်များခဲ့လဲသိချာတွေးကြည့်နေရတဲ့အချိန်နဲ့အဲ့ဒီခုနဖြစ်ပြမြင်တဲ့အချိန်ကဖြစ်ပြမြင်တဲ့အချိန်ကနည်းနေပဲဖြစ်ပြမမြင်တဲ့အချိန်ကများနေတယ်မိမိရဲ့ဘဝမှာကြည့်လိုက်လို့ရှိရင်အဲ့တော့ဒီဖြစ်ပြမမြင်ပဲနဲ့အသက်တရားရှည်ရတာလေဖြစ်ပြမြင်ပြီးတော့တရက်တာလေးရှည်ရတာက သာလွန်မြင့်မြတ်ပါတယ်တဲ့ဖြစ်ပြမြင်နေရတဲ့တရက်တာမှမဟုတ်ပါဘူးဖြစ်ပြမြင်နေရတဲ့တဏှာကြီးကာလကလည်းမြင့်မြတ်ပါတယ်ဖြစ်ပြကိုမြင်နေရတဲ့တမိနစ်ကာလကလည်းမြင့်မြတ်ပါတယ်ဖြစ်ပြမြင်နေရတဲ့တစ်စက္ကန့်ကာလလေးကလည်းမြင့်မြတ်ပါတယ်ဖြစ်ပြတစ်ခါမြင်တစ်ခါမြင့်မြတ်တယ်နှစ်ခါမြင်နှစ်ခါမြင့်မြတ်တယ်အဲတရက်မြင်တော့ခုနဖြစ်ပြမမြင်မဲ့အနှစ်တရာရှင်ရတာတဲ့မြတ်စွာဘုရားကမြင့်မြတ်တဲ့အကြောင်းကိုမြတ်စွာဘုရားတော့ ဖြစ်ပြမြင်ရခြင်းရဲ့တန်ဖိုးကိုမြတ်စွာဘုရားကသတ်မှတ်ပြတာပေါ့လေဖြစ်ပြမြင်သွားပြီဆိုလို့ရှိရင်တဲ့အမတန်အစဉ်အတန်ဘဝကကျဉ်းတ်เสียကောင်းနေတဲ့ဖြစ်ပြမြင်သွားပြီဆိုလို့ရှိရင်ဖြစ်ပြဆိုတာသူကသူရှိနေတာပါပဲကိုကမမြင်လို့ဖြစ်ပြမြင်ဖို့ဟာဆိုတာလည်းပဲဒီဘုရားသာသနာတော်ကြီးနဲ့မကျင်ပါဘူးဆိုရင်တော့လည်းဒါဒီဖြစ်ပြဆိုတာမမြင်နိုင်ဘူးလုံးဝမမြင်နိုင်ဘူးဘုရားပွင့်ပေါ်လာ လို့သာဒီခုနရုပ်ဖဲနာမဲဒီလိုမှတ်ရတယ်တတိပဒံဒီလိုမှတ်ရတယ်ဖောင်းရင်ဖောင်းနေပိန်ရင်ပိန်နေဗေလန်းရင်ဗေလန်းနေညလန်းရင်ညလန်းနေကြွားတယ်ချတယ်ထိုင်နေစသဖြင့်ဒီလိုအမှတ်တွေမှတ်တတ်တဲ့နည်းတွေကသိလာရတာကိုဘုရားမပေါ်ဘူးဆိုလို့ရှိရင်တတိပဒံဆိုတဲ့အတန်လဲကြားရမှာမဟုတ်ဘူးဒီယုတ်နာမဲဆိုတဲ့အတန်လဲကြားရမှာမဟုတ်ဘူးအနိစ္စပဲဒုက္ခပဲအနတ္တပဲဆိုတဲ့အတန်လဲကြားရမှာမဟုတ်ဘူးဗုဒ္ဓဒိဋ္ဌိအနုပ္ပန်ဒီဗုဒ္ဓဒိဋ္ဌိအနုဂတိ တေတံသင်္ခတဓမ္မနာ နာမမတနာနာယတိတဲ့အဲဒီလိုဆိုထားတဲ့ဂါထာတစ်ပုဒ်ရှိပါတယ်ဘုရားမပွင့်ပါဘူးဆိုလို့ရှိရင်တဲ့ဘုရားရှင်ကြီးကတော့နေမင်းကြီးမပေါ်ထွန်းလာဘူးဆိုလို့ရှိရင်ဒီယုံနာဓမ္မသင်္ခါရသဘာဝရဲ့နာမည်လေးကိုတော့ကြားရမှာသိရမှာမဟုတ်ပါဘူးတဲ့အခုတော့ယောဂီသူတော်စင်တွေဟာကာယ ानु ပဒနာတတိပဒံဝေယဝရဏ ानु ပဒနာတတိပဒံစိတ် ानु ပဒနာတတိပဒံဓမ္မ ानु ပဒနာတတိပဒံတတိပဒံတရား၄ပါးရှိတယ်ဆိုတာသိတယ် အဲရုပ်ဖက်နာမ်ဖက်ဆိုတဲ့အတန်တွေကိုလည်းနားထဲမှာတခါတယ်မကြခြင်းအစိုးကိုချိန်ချင်းခါခါကြားနေရတယ်အနိစ္စပဲဒုက္ခပဲအနတ္တပဲတတိပဲတမာရီပဲဝရိယပဲတရားပဲပညာပဲစသဖြင့်ဒီစကလုံးလေးတွေဒီနာမည်လေးတွေကြားနေရတယ်အဲဒီလိုကြားနေရတာဖရာပွင့်တော်မူလာလို့သာကြားနေရတာတဲ့ဖရာမပွင့်ရရင်ဒီအတန်လေးတွေကြားကြမှာလေဆိုလို့တော့မကြားပါဘူးတဲ့အတန်ကလေးတော့မကြားပါဘူးနာမည်လေးတော့သိရမှာမဟုတ်ပါဘူးတဲ့အခုတော့ ပထဝီဓာတ်ဒေဇောဓာတ်ဘူဤတဲ့အာပေါ်တဲ့ဒေဇောတဲ့ဝါရောတဲ့သုံးနေတာပါပဲဘုဒ္ဓတတဲ့နာမည်တွေသဘာဝတွေရဲ့နာမည်တွေသိနေရတယ်အဲ့ဒီလိုသိနေရတာဘုရားရှင်ပွင့်တော်မူလာလို့တာသိနေရတာအခုတရားတွေမှတ်နေရတယ်အဲ့ဒီတရားတွေမှတ်နေနိုင်တာဟာလေဘုရားရှင်ပွင့်တော်မူလာလို့တာမှတ်နေနိုင်တာဒီလိုအခုတတိတွေဖြစ်နေတယ်တမာရီတွေဖြစ်နေတယ်ပညာတွေဖြစ်နေတယ်ဝိပဿနာမျက်စိတွေမိမိတဏ္ဍာမှာလင်းနေတယ်ဝိပဿနာမျက်စိမကန်းတော့ဘူး အဲ့ဒီလိုမကန်းတာလို့ဖရာပွင့်တော်မူလာလို့တာအကန်းဘဝထဲမှာမရောက်အကန်းဘဝရောက်မသွားတာတဲ့အကန်းကြီးထဲမှာကိုမပါတော့တာတဲ့အဲဒီတော့ယောဂီတို့အကန်းဘဝနေပြီးတော့မြတ်စွာဘုရားဟိုကံမျက်စိကန္တာပျောက်တော့အောင်သူကုသပေးထားတာပေါ့လေကုသပေးထားတာသရဝါတွေကထင်ကြတယ်ရုပ်ဖက်နာမဲ့လို့မမြင်ဘူးပုဂ္ဂိုလ်ပဲသရဝါပဲလို့ပဲမြင်တယ်ဒါမျက်စိကန်းတဲ့သူတွေကတော့ပုဂ္ဂိုလ်သရဝါလိုပဲထင်တယ်ဝိပဿနာဉာဏ်မျက်စိမကန်းတဲ့သူတွေကတော့ ရုပ်ဖက်နာမ်ဖက်လို့မြင်တယ်ဝိပဿနာဉာဏ်မျက်စိကန်းနေကြတဲ့သူတွေကတော့ဒီခုနဖြစ်ပြနေသမျှတက်ရှိတက်မဲ့အရာဝတ္ထုအလုံးဟာအကြောင်းမရှိပဲသူတို့ဖြစ်ချင်တယ်လို့ဖြစ်နေတာပါလို့အဲ့ဒီလိုအယူဆတွေးခေါ်ရည်လည်းဖြစ်တယ်အဲ့ဒါဟာလည်းပဲဒါဝိပဿနာဉာဏ်မျက်စိကန်းနေကြလို့ပါပဲအာဟိတုကဒိဋ္ဌိလို့ခေါ်ပါတယ်တချို့ကလည်းသာဝရဘုရားဖန်ဆင်းလို့အန်လာတို့ဂေါတို့ကဖန်ဆင်းလို့စသဖြင့်ဒီလိုထင်းနေကြတယ်ဖန်ရင်ဖန်ဆင်းရှင်တွေကဖန်ဆင်းလို့ ဒီကဘာကြီးလည်းဖြစ်နေကြတယ်တက်ရှိတတ္တလောကကြီးလည်းဖြစ်နေကြတယ်တရိษံတွေလူတွေနတ်တွေအကုန်လုံးဟာဒါတွေသူတို့ဖျားရှင်ဆိုတဲ့ဖန်ဆင်းရှင်တွေဖန်ဆင်းချက်ကြောင့်ဖြစ်နေကြတယ်လို့ဒီလိုယူဆလို့ရှင်လို့ဝိသမဟိတုကဒိဋ္ဌိခေါ်ပါတယ်အဲဒီလိုခုနဒီလိုအမြင်မှားတွေအယူဆမှားတွေဖြစ်နေတာဘာကြောင့်လဲဝိပဿနာဉာဏ်မျက်စိမရှိကြလို့မျက်စိကန်းနေကြတယ်ကဘာလူဦးရေထဲမှာတန်း6000ကျော်ထဲမှာအဲဒီလိုအယူအဆမှားနေကြတဲ့သူတွေဝိပဿနာဉာဏ်မျက်စိမရှိကြလို့ အမြင်မှမှောင်မှနေကြတဲ့သူတွေအမြင်မှနေကြတဲ့သူတွေအဲ့ဒီသူတွေပဲများပါတယ်တဲ့နောက်ပြီးတော့လောကလူတွေထဲမှာတော့အဲလိစ္စလို့ပဲထင်တယ်ဒီယုံနာနေငငယ်တုန်းကစိတ်ကလေးကအခုဒီပဲဒီစိတ်ကလေးပဲငငယ်တုန်းကယုတ်ခန္ဓာကိုယ်ကြီးကအခုဒီလည်းပဲဒီယုတ်ခန္ဓာကိုယ်ကြီးပဲမပြောင်းလဲဘူးဒီစိတ်ဒီစိတ်ပဲဒီခန္ဓာကိုယ်ဒီခန္ဓာကိုယ်ပဲလို့ထင်းနေတယ်နေဆပဲလို့ထင်းနေတယ်မဟုတ်ဘူးတကယ်ကတော့အချင်းရှိသမျှပြောင်းနေတယ် စိတ်တွေကလည်းပြောင်းနေတယ်ရုပ်တွေကလည်းပြောင်းနေတယ်အချိန်ရှိသမျှပြောင်းနေတာပဲဥပမာအားဖြင့်ပြောရလို့ရှိရင်မြေကမ်းတစ်ပေကိုထိုင်ပြီးတော့လူတစ်ယောက်ကကြည့်နေတယ်မြေရေတွေကရှေ့ရေတွေကစီးသွားတယ်နောက်ရေတွေကထပ်ပြီးတော့စီးလာတယ်မြေတွေရှေ့ရေကစီးသွားနောက်ရေကထပ်လာရှေ့ရေကစီးသွားနောက်ရေကထပ်လာနာနာကပ်ကြည့်နေတဲ့ပုဂ္ဂိုလ်ကတော့ဟောရှေ့ကရေကသွားတယ်နောက်ကရေကလာတယ်ရှေ့ကရေကသွားရှေ့ရေနဲ့နောက်ရေဆက်နေတော့ရေစင်ဆက်တယ်မပြတ်ဘူးပေါ့လေ အဝေးကနေကြည့်မယ်ဆိုရင်တော့ဟောဒီရေဒီရေပဲလို့ထင်ရတာမဟုတ်ဘူးရှေ့ရေနဲ့နောက်ရေတခြားစီပဲအဲ့ဒီလိုပါပဲဒီခန္ဓာကိုယ်ကြီးကိုတကားလဲတတိကပ်ပြီးတော့ရှုမှတ်လိုက်မှဆိုရင်ပေါ်တိုင်းမပြတ်ရှုမှတ်လေနေလျင်တဲ့ယုတ်နာနှမျိုးကြောင်းကြိုသိမြင်ပေါ်တိုင်းမပြတ်ရှုမှတ်နေလျင်ဆိုတာဖောင်းတိုင်းမပြတ်ရှုမှတ်နေလျင်ပိန်းတိုင်းမပြတ်ရှုမှတ်နေလျင်ဘယ်လမ်းတိုင်းမပြတ်ရှုမှတ်နေလျင်ညာလမ်းတိုင်းမပြတ်ရှုမှတ်နေလျင်ထိုင်းတိုင်းမပြတ်ရှုမှတ်နေလျင်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 အဲတတိသမารီအားကောင်းလာပြီဆိုလို့ရှိရင်တော့ဒါမဟုတ်ဘူးစိန်ကြီးမဟုတ်တကားအပူတစ်ခုလေးအပူသေးသေးလေးရတစ်ခုဟာနောက်ပူသေးသေးလေးတစ်ခုတစ်ခုပြီးတစ်ခုတစ်ခုပူသွားနောက်ပြက်သွားနောက်တစ်ခုပူလာနောက်ပြက်သွားဟာအများကြီးအပူလေးတွေအများကြီးအများကြီးပဲဒီခါတယ်သူရှိနေတာကိုဖောင်းတာလဲဒီမှာစမှတ်တဲ့ခါတော့တဖောင်းနဲ့ပဲထင်တာဘယ်ဟုတ်မလို့တတိသမารီအားကောင်းလာတဲ့ဒီဖောင်းတာလေးကဖောင်းတာလေးအစင်းစင်းဘိန်းနဲ့မှတ်တဲ့ခါမှလည်းအစာပိုင်းမှာတော့တဘိန်းနဲ့ပဲနောက်တော့အပိန်းသားလေးအစင်းစင်းအစင်းစင်းမြင်လာတယ် အဲ့လိုပဲလက်ကွေးတာလည်းမှလည်းပဲသာဝရမလက်ကွေးတာလေးဟာကွေးလိုက်တာပဲဒါဘလောက်ပဲသိတယ်တကယ်တတိတမာရီအာကောင်းစွာနဲ့မှတ်လာပြီဆိုလို့ရင်လက်ကွေးတယ်မှာလည်းအကွေးကြီးအများပဲဆန့်တဲ့ခါမှာလည်းဆန့်တာလေးဆန့်တာလေးအများကြီးအများကြီးပဲတူတာဒီကလည်းမြင်လာတော့သိလာတော့အဲ့ဒါတတိတမာရီအာကောင်းလာရင်အာကောင်းလာသလောက်ဒီယုံနာနေရဲ့အဲသူကဖြစ်ပြနေတဲ့သဘောတွေပေါ့လေအမြဲတမ်းအမတန်အတူကလျင်မြန်စွာနဲ့ဖြစ်ပြနေတာတွေကိုမြင်လာတော့လားစောပိုင်းကတတိတမာရီဉာဏ်အားမကောင်းနေတော့သူကယုံနာရဲ့ ဖြစ်ပြနေတဲ့အတိုင်းသူကအကုန်လိုက်တော့မသိနိုင်ဥပမာစာသင်္ကာသပုဂ္ဂိုလ်ဟာကာယိကာဝေစပြီးတော့ကာယိကာဝေဒီလောက်ပဲသူကသိတယ်ကာယိကာဝေကာယိကာအာထိသိမယ်ပေါ့လေစလုံးပေါင်းမဖတ်တတ်သေးဘူးဟောစလုံးပေါင်းဖတ်တတ်အောင်တော့သူကမြန်မြန်မဖတ်နိုင်သေးဘူးစာသင်္ကာသပုဂ္ဂိုလ်နဲ့စာအမတန်ကျွမ်းကျင်နေတဲ့ပုဂ္ဂိုလ်နဲ့စာဖတ်တဲ့အခါမှာအနည်းအများအမတန်အလုံးကွာတာပဲစလုံးပေါင်းဖတ်နေရတဲ့သူနဲ့ဒီခါလဲဒိုင်းနဲ့ဒိုင်းနဲ့စာဝေါ်ကလေးညောင်ဖတ်နိုင်တဲ့ပုဂ္ဂိုလ်တွေကတော့တခြားစီပေါ့အဲ့လိုပါပဲ တတိသမารီအာမကောင်းသေးဘူးဆိုလို့ရှိရင်တော့ဒီယုံနာရဲ့အမတန်လျင်မြန်စွာဖြစ်ပြနေတဲ့သဘာဝတွေကအမိမလိုက်နိုင်ဘူးအဲတတိသမารီအာကောင်းလာပြီဆိုလို့ရှိရင်ကြိုက်တဲ့လောက်မြန်လန်းသူကတတိသမารီအရှင်ဟွာအာကောင်းနေတာကိုဂုံလိုက်ပြီးတော့မြင်နိုင်တယ်ကြိုက်တဲ့လောက်မြန်သူကအကုန်တတိသမารီအကုန်လိုက်ပြီးတော့သိတာဟာမြန်ရတဲ့လောက်မြန်စမ်းသူကသိလာတော့တာအဲစာပရမတော့မမှီဘူးတတိသမารီအာမကောင်းသေးခင်တော့အကုန်လည်းစစ်စစ်ဆက်ဆက်သူကမသိသေးဘူး အဲအပေါ်ရန်ကြောလောက်ပဲအဲအပုတ်တရားပုံလို့ချင်းတပုံလောက်သိမယ်နောက်နှစ်ပုံလောက်သိမယ်နောက်သုံးပုံလောက်သိမယ်30လောက်သိမယ်20လောက်သိမယ်ပေါ့လေအဲတတိသမารီအားကောင်းလာလို့ရှိရင်သူကအသိတွေကတခါတည်းအသေးစိတ်အသေးစိတ်တခါတည်းအပိုင်းပိုင်းအပိုင်းပိုင်းသိသိသိသိလာတော့တာပေါ့အဲလိုသိသိသိသိလာတဲ့အခါရောက်တော့ဒီယုံနာနေရာအမတန်ဖြစ်ပြတာပဲဖြစ်ပြအမတန်မျက်နာပဲဒီဖြစ်ပြဒဏ်တွေကိုခံရတာငါတို့ကမသိကြဘူးအမြဲပဲမြဲနေတယ်လို့ထင်တာအမလီအမတန်ကြောက်စရာကောင်းတာပဲ ဒါတွေကအမတန်ဖြစ်ပြပြီးတော့ခုခုသေးပြီးတော့ခုချက်ချင်းလည်းသေသွားနိုင်တာပဲအမတန်ဖြစ်ပြီးတော့ပြက်ပြီးအပြက်တွေကသိမ့်မြန်တာပဲကြောက်စရာကောင်းတယ်ဒါတွေကအမတန်မကောင်းဘူးမကောင်းဘူးအာကုစရာမဖြစ်ဘူးဟောဒုက္ခလို့မြင်လာတယ်ဟောငါကတော့ဒါကြီးကိုဒီခါလည်းဖြစ်ပြီးမပြက်ပါနဲ့လို့ငါကတော့စိတ်ထဲကတော့ဆန္ဒရှိတာမဟုတ်ဘူးသူကဖြစ်သွားပြီပြက်သွားပြီဟောဖြစ်သွားပြီပြက်သွားပြီဟောငါဖြစ်ရှင်တဲ့အတိုင်းမဖြစ်ဘူးသူသဘောအတိုင်းသူဖြစ်နေတာပဲအနတ္တအနတ္တဒါတွေကသူ့ဟာသူလိုလိုနေစာမြင်မြင်လာတာပါပဲမမြဲတဲ့သဘောတွေမြင်လာလို့ရှင်သူ့ဟာသူလိုလိုဒါတွေမြင်လာတာ အဲ့ဒီလိုမြင်လာပြီဆိုရင်သူကဖြစ်ပြက်မြင်ပြီးတော့10မိနစ်လေးပဲရှိရရှိရ10စက္ကန့်လေးပဲရှိရရှိရအဲ့ဒီအသိဉာဏ်နဲ့ရှင်ရတဲ့ဝိပဿနာအသိဉာဏ်နဲ့ရှင်ရတဲ့ဘဝရှင်ရတဲ့အသက်ဟာတန်ဖို့ရှိရတယ်ဝိပဿနာမျက်စိကန်းပြီးတော့ဝိပဿနာဉာဏ်ကင်းပြီးတော့ရှိရတဲ့အသက်တလပဲဖြစ်ဖြစ်တစ်နှစ်ပဲဖြစ်ဖြစ်နှစ်30ပဲဖြစ်ဖြစ်20ပဲဖြစ်ဖြစ်100ပဲဖြစ်ဖြစ်ပေါ့လေ ဝိပဿနာမျက်စိကန်းတဲ့ဘဝနဲ့ရှင်ရတဲ့အသက်ဟာတန်ဖိုးမဲ့တယ်တဲ့အောက်တန်းကြတယ်ပေါ့ဝိပဿနာမျက်စိပါပြီးတော့ဝိပဿနာဉာဏ်ပါပြီးတော့ရှိရတဲ့အသက်ကတန်ဖိုးရှိတယ်တဲ့အထက်တန်းကြတယ်တဲ့မြတ်စွာဘုရားဝိပဿနာဉာဏ်မျက်စိရှိမရှိဝိပဿနာဉာဏ်မျက်စိကန်းတာမကန်းတာနဲ့ပတ်သက်ပြီးတော့ဘဝကိုတန်ဖိုးသတ်မှတ်တော်မူပါတယ်အဲ့တော့မိမိတို့ဘဝကိုတန်ဖိုးရှိခြင်းမိမိတို့အသက်တွေရှိခဲ့ကြရပါပြီ 30ဆိုရင်လည်း30ရှိတဲ့သူက30 40ရှိတဲ့သူကလည်းပဲ40 50ရှိတဲ့သူကလည်း50 80ရှိတဲ့သူက80ပေါ့လေမိမိတို့အသက်တွေရှိခဲ့ကြပါပြီအဲဆက်ပြီးနေရမယ်အချင်းကာလလေးတွေကတော့ဘယ်လောက်နေရမယ်ဆိုတော့ဘယ်သူမှမပြောနိုင်ကြပါဘူးအဲ့ဒီမပြောနိုင်ကြတော့လည်းပဲမိမိတို့နေခွင့်ရတဲ့အချင်းကာလအတော်တူအတော်တွင်းလေးမှာတော့မိမိတို့ရဲ့အသက်မိမိတို့ရဲ့ဘဝကိုတန်ဖို့ရှိအောင်မြတ်စွာဘုရားရဲ့အလိုတော်ကြပြုလုပ်နိုင်ကြဖို့တော့လိုပါတယ်မြတ်စွာဘုရား ဝိပဿနာဉာဏ်မျက်စိရှိအောင်လို့တဲ့ဝိပဿနာဉာဏ်ဉာဏ်မျက်စိမကန်းစေနဲ့တဲ့ဝိပဿနာဉာဏ်မျက်စိကန်းနေတဲ့ဘဝဟာပူလောင်ရတယ်ပင်ပန်းရတယ်ဆင်းရဲရတယ်တဲ့လောကကြီးမှာပူလောင်စရာပင်ပန်းစရာဆင်းရဲစရာတွေဆိုတာမျက်စိနှလုံးဖွင့်တရားစပြီးမျက်စိနှလုံးပြန်ပိတ်ပြီးအထိတွေ့နေရတာပဲမတွေ့ခြင်းလို့လဲရှောင်သွားလို့မရဘူးမျက်နာလွဲလို့လည်းမရဘူးမရင်ဆိုင်ခြင်းလို့လည်းမရဘူးရင်ကိုရင်ဆိုင်ရတယ်တွေ့ကိုတွေ့ရတယ်မတွေ့ခြင်းဘူးဆိုလို့အုံဖ လွဲစီဖယ်စီလုပ်လို့လည်းရတာမဟုတ်ဘူးဒါတွေတွေးနေရတာအဲ့ဒီလိုတွေးနေရတဲ့အခါမှာမိမိတို့ရဲ့ဒီပူလောင်ပြီးတော့ပင်ပန်းပြီးတော့ဆင်းရဲပြီးတော့ဒါတွေကိုရင်ဆိုင်နေရမယ်ဆိုလို့ရှိရင်မိမိတို့ရတဲ့ဘဝဟာတန်ဖိုးမဲ့တဲ့ဘဝတန်ဖိုးမရှိတဲ့ဘဝအောက်တန်းကျတဲ့ဘဝဖြစ်သွားပါလိမ့်မယ်အဆင့်အတန်းနှိမ့်တဲ့ဘဝဖြစ်သွားပါလိမ့်မယ်ဒီတော့အဆင့်အတန်းမြင့်တဲ့ဘဝမျိုးဖြစ်ချင်ရင်မြင့်ပြတ်တဲ့ဘဝမျိုးဖြစ်ချင်ရင် ငြိမ်းချမ်းတဲ့ဘဝမျိုးဖြစ်ခြင်းအေးချမ်းတဲ့ဘဝမျိုးဖြစ်ခြင်းတော့ဝိပဿနာဉာဏ်မျက်စိတွေမကမ်းကြဖို့လိုပါတယ်တဲ့အဲ့ဒီဝိပဿနာဉာဏ်မျက်စိမကမ်းဘူးဆိုလို့ရှိရင်တော့မြတ်စွာဘုရားကအမတန်မှမြင့်မြတ်တဲ့ဘဝပါပဲတဲ့ဒါကြောင့်ဖြစ်ပြက်နှပြမမြင်ပါပဲတရားအသက်ရှိသည်ထက်လဲဖြစ်ပြက်နေဟန်ယုတ်နှင့်နံကိုအမှန်မြင်လျက်ဉာဏ်စဉ်တက်၍တရက်တာမြတ်သက်ရှိရသောလောကလူရွာကောင်းမြတ်ပါသည် မြတ်စွာဘုရားမိန်ခွန်းဒီရဲ့ယောဂီတွေဒီမှာနေတဲ့အချိန်ကာလအတော်အတွင်းမှာအဲ့ဒီအဖြစ်အပျက်တွေမြင်အောင်မမြင်သေးရင် မြင်အောင် မြင်ပြီးရင်လည်းပဲအဖြစ်အပျက်ကနေပြီးတော့အပျက်တွေမြင်တဲ့ဉာဏ်အဲအပျက်တွေမြင်တဲ့ဉာဏ်ကနေပြီးတော့ကြောက်ဖွယ်ထင်းတဲ့ဉာဏ်အပျက်တွေမြင်တဲ့ဉာဏ်ညီငွေတဲ့ဉာဏ်လွတ်ရှင်တဲ့ဉာဏ်လွတ်အောင်ကြိုးစားတဲ့ဉာဏ်အဲလွတ်အောင်ကြိုးစားလို့အဲ့မှာတည်ငြိမ်ပြီးတော့အမတန်အမှတ်ကောင်းနေတဲ့ဉာဏ် အဲ့ဒီဉာဏ်တရားအားကောင်းလို့နောက်ဆုံးဖြစ်ပြမစငြိမ့်တဲ့နိဗ္ဗာန်ကိုတွေ့သွားတဲ့ဉာဏ်အဲ့ဒီဉာဏ်ဒီအထိသူကဖြစ်သွားပြီဆိုလို့ရှိရင်တော့ပိုးပိုးပိုးပိုးပြီးတော့ဘဝငြိမ့်ချမ်းလာပါတယ်တဲ့အသိဉာဏ်ပါတဲ့ဘဝဟာငြိမ့်ချမ်းပါတယ်အသိဉာဏ်ကင်းမဲ့တဲ့ဘဝပူးလောင်ပါတယ်အသိဉာဏ်ရှိဖို့ဆိုတာလဲတတိရှိရမယ်တမာတိရှိရမယ်တတိရှိတဲ့ဘဝဟာငြိမ့်ချမ်းတယ်တတိကင်းမဲ့တဲ့ဘဝဟာပူလောင်တယ်တမာတိရှိတဲ့ဘဝဟာငြိမ့်ချမ်းတယ်တမာတိကင်းမဲ့တဲ့ဘဝဟာပူလောင်တယ် အဲတတိတမာလေးရှိလို့ပညာဉာဏ်ဝိပဿနာဉာဏ်นี่ပေါ့လေယုံဉာဏ်ယုံဉာဏ်ကိုသိတဲ့ဉာဏ်အကြောင်းအကျိုးကိုသိတဲ့ဉာဏ်မမြတ်ဆင်းရဲ့သဘောကိုသိတဲ့ဉာဏ်အဖြစ်အပျက်ကိုသိတဲ့ဉာဏ်အပျက်ကိုသိတဲ့ဉာဏ်အဲကြောက်ဖွယ်ထင်းတဲ့ဉာဏ်အပြည့်မြင်တဲ့ဉာဏ်ညီငွေတဲ့ဉာဏ်လွတ်ချင်တဲ့ဉာဏ်လွတ်အောင်ကြိုးစားတဲ့ဉာဏ်အဲသင်္ခါရတွေကိုအကောင်အဆိုးတွေ့ပေမဲ့သူကအလဲအလတ်ရှုနိုင်တဲ့ဉာဏ်နောက်ဆုံးကျတော့အငိမ့်တန်နိဗ္ဗာန်ကြီးကိုတွေ့သွားတဲ့ဉာဏ်ပေါ့လေဉာဏ်ဒီအစင်းစင်အစင်းစင်ရှိပါတယ်အဲ့ဒီအစင်းစင်အစင်းစင် ဉာဏ်ဒီကိုမိပြုမြင်သွားမယ်ဆိုလို့ရှိရင်အဲဘဝတွေကလည်းပဲတဆင့်နဲ့တဆင့်တဆင့်နဲ့တဆင့်တက်တက်တက်တက်ပြီးတော့မြင့်လာမယ်တန်ဖိုးတွေရှိလာမယ်ပို့ပြီးတော့ဉာဏ်အဆင့်တွေမြင့်လာလေငြိမ်းချမ်းမှုတွေကပို့ပြီးတော့မြင့်မားလာလေပါပဲဘဝတစ်ခုကိုတန်ဖိုးရှိအောင်လုပ်ဖို့ရဆိုတာဉာဏ်ပါပဲဉာဏ်ရှိလာလို့ရှင်လည်းငြိမ်းချမ်းလာတာပါပဲတန်ဖိုးရှိလာတာပါပဲအဲတော့မိမိတို့ဘဝကိုမိမိတို့မြင့်တင်ရတဲ့ပုံကိုယ်လေးကြီးပါပဲ ကိုဘွားကိုဘယ်သူမှတော့အစင်တန်းနေမသွားရင်ပါဘူးအောက်တန်းကြတဲ့ဘဝဘယ်သူမှမဖြစ်ချင်ပါဘူးအဲအောက်တန်းကြတဲ့ဘဝမဖြစ်ချင်ယုံနဲ့ဆန္ဒလေးရှိယုံနဲ့တော့လည်းမပြီးသေးပါဘူးဆန္ဒရှိရင်ကြိုးစားတာပါပဲအဲ့ဆန္ဒမှာတဆင့်ကြိုးစားတဲ့အဆင့်ရအောင်အဲတဆင့်တက်ဖို့လိုပါတယ်တဲ့အဲ့ကြိုးစားပြီဆိုလို့ရှိရင်တော့ဘဝကမြင့်လာတော့တာပါပဲဘဝနှိမ့်စီတတ်တဲ့အဲဘဝနှိမ့်ကြတဲ့နှိမ့်ကြတဲ့ဘဝမျိုးပေါ့လေနှိမ့်ကြစီတဲ့အနေအထားမျိုးမရှိဘဲနဲ့ဘဝမနှိမ့်ကြဘဲနဲ့ ဆင်းမြင့်ဖို့ရာအတွက်အဲဒီသတိတွေအားကောင်းအသီးသီးကြိုးစားကြဖို့လိုပါတယ်။တမာရီတွေမှတ်တိုင်းမှတ်တိုင်းအာယုံပေါ်မှာမိမိရဲ့စိတ်ကလေးကကခနဲ့ကခနဲ့ပတ်ကပ်ပါတော့မှတ်နိုင်တဲ့ဝိပဿနာခဏိကတမာရီတွေရှိလာအောင်ကြိုးစားဖို့လိုပါတယ်။အဲဒီကတဆင့်တက်မယ်ဆိုလို့ရှိရင်တော့တမာရီရှိလို့ရှိရင်ဝိပဿနာဉာဏ်ဖြစ်လာတော့တာပါပဲ။ယုံနာနေသိလာမယ်။အဲဒီကတဆင့်တက်လို့ရှိရင်တတိတမာရီအားတွေပူကောင်းလာလို့ရှိရင်အကြောင်းကျိုးသိလာမယ်။ တတိသမารီအားအဲ့တော့ပိုကောင်းလာလို့ရှိရင်ဖြစ်ပြက်တွေမြင်လာမယ်အနေစာဒုက္ခအနတ္တတွေမြင်လာမယ်အဲ့ဒီကတဆင်းတက်လို့ရှိရင်တော့ပြက်တွေရမြင်မှာပေါ့လေစသဖြင့်ပေါ့နောက်ဆုံးကြောင့်ဖြစ်ပြက်မဆက်အငိမ့်တဲ့နိဗ္ဗာန်ကိုမြင်သွားပြီဆိုရင်တော့အပင်နဲ့ဆက်တဲ့ဆင်းရဲတွေငရဲဆင်းရဲကြောက်စရာမလိုတော့ဘူးတိရစ္ဆာန်ဆင်းရဲကြောက်စရာမလိုဘူးကိတ္တာဆင်းရဲကြောက်စရာမလိုဘူးအတူတကယ်ဆင်းရဲကြောက်စရာမလိုဘူးတရားတွေတရားမှာကြောက်ကြ နောက်ဘဝကူးမသေးကြမှာကိုလည်းစိုးရင်ကြတယ်ငရဲရောက်ရမှာကြောက်တယ်တိရစ္ဆာန်ရောက်ဖြစ်ရမှာကြောက်တယ်တိရစ္ဆာန်ဖြစ်ရမှာကြောက်တယ်သူတွေကဖြစ်ရမှာကြောက်တယ်ဘာလို့ကြောက်တာလဲအဲ့ဒီဘဝတွေကဒုက္ခတွေများတာကိုသတ္တဝါတွေဆိုတာဒုက္ခကြောက်ကြဒုက္ခကိုလိုချင်ကြဒုက္ခမကြောက်တဲ့သူဘယ်သူမှမရှိဘူးဒုက္ခသတ္တဝါတိုင်းကြောက်ကြတယ်ဒုက္ခမလိုချင်တဲ့သူဘယ်သူမှမရှိဘူးဒုက္ခလိုချင်တဲ့သတ္တဝါတွေကြီးပဲအဲ့တော့ဒုက္ခကြောက်တဲ့သတ္တဝါတွေမှန်လို့ရှိရင်အဲအဲ့ဒီအပယ်လေးပါးဆင်းရဲဒုက္ခဟာ ငရဲဘဝတိရစ္ဆာန်ဘဝပြိတာဘဝအတူတကယ်ဘဝဆိုဒုက္ခတွေအမတန်များတဲ့ဘဝတွေအဲ့ဒီဘဝတွေရောက်သွားပြီဆိုရင်ကုသိုလ်ဆိုတာဖြစ်ဖို့အမတန်ခဲရင်လည်းဆင်းရဲတွေမျိုးစုံခံစားရတယ်အဲ့ဒီဆင်းရဲတွေကြောက်လို့အဲအပယ်ဆင်းရဲကိုလည်းနောက်ဘဝရောက်မှကြောက်တယ်အဲကြောက်တယ်ဆိုလို့ရှိရင်ယခုလိုအခွင့်သားနေတဲ့အချိန်ခါလေးမှာအချိန်ကို အလဟတဖြုံးတိမဖြစ်နဲ့မောဃကာလနာခေပယေပညာရှိတဲ့အမျိုးသားအမျိုးသမီးဆိုတာမိမိမှာရရှိလာတဲ့အချင်း အချိန်အခါအခွင့်အရေးကောင်းကိုတဲ့အချင်းဤအလဟတာဖြစ်မသွားစေရဘူးအကျိုးမဲ့ဖြစ်မသွားစေရဘူးတဲ့တန်ဖိုးရှိရှိအကျိုးရှိရှိဖြစ်အောင်အသုံးချတတ်ရတယ်အသုံးချနိုင်ရတယ်အဲ့ဒါမှပညာရှိပြီးတတ်တယ်တဲ့ပညာရှိပြီးပြီးတတ်လို့ရှိရင်လည်းပဲပညာရှိမှန်လို့ရှိရင်လည်းပဲကိုယ်မှာရနေတဲ့အချိန်ခါလေးဟောဘဝနဲ့တွေ့မယ်ဆိုလို့ရှိရင်မိမိဆက်ပြီးနေရမယ်အသက်အပိုင်းခြားကာလလေးပေါ့လေနှစ်20ဆိုရင်လည်း20 30ဆိုရင်လည်း30 40ဆိုရင်လည်း40 50ဆိုရင်လည်း50ပေါ့မိမိဆက်ပြီးနေရမယ် အချိန်ကာလလေးကိုတန်ဖိုးရှိရှိတဲ့အကျိုးရှိရှိအသုံးချနိုင်ဖို့ရာအတွက်ပညာရှိတဲ့ပုဂ္ဂိုလ်မှန်ရင်တဲ့အဲ့ဒါတွေကိုအချိန်ရှိရှိတန်ဖိုးရှိရှိအကျိုးရှိရှိပေါ့လေသူကအသုံးချရပါတယ်တဲ့အသုံးချဖို့ရာအတွက်အဲ့ဒီခုနယခုနယ်ကတတိတွေအဲကောင်းအောင်ကြိုးစားရမယ်တတိနဲ့အချင်းကိုနိုင်ရမယ်တမာရီနဲ့အချင်းကိုနိုင်ရမယ်ပညာနဲ့အချင်းကိုနိုင်ရမယ်တတိနဲ့အချင်းကိုနိုင်ရင်အဲ့ဒီသူကပညာရှိတယ် တတိနဲ့ချင်းမကုန်နိုင်အဲ့ဒီသူဟာပညာမဲ့တမာရီနဲ့ချင်းကုန်နိုင်အဲ့ဒီသူဟာပညာရှိတမာရီနဲ့ချင်းမကုန်နိုင်အဲ့ဒီသူဟာပညာမဲ့ဒါတတိတတိနဲ့ချင်းကုန်နိုင်ရင်အဲအဲ့ဒီပုဂ္ဂိုလ်ရဲ့အချိန်ဟာအေးချမ်းတဲ့အချိန်ပဲတမာရီနဲ့ချင်းကုန်နိုင်ရင်အဲ့ဒီပုဂ္ဂိုလ်ရဲ့အချိန်ဟာအေးချမ်းတဲ့အချိန်ပဲအဲတတိတွေတမာရီတွေမဲ့ပြီးတော့ကုန်သွားတဲ့အချိန်ဟာ10မိနစ်ဆိုရင်10မိနစ်ပါပဲ10စက္ကန့်ဆိုရင်10စက္ကန့်ပါတဏှာကြီးဆိုရင်လည်းတဏှာကြီးပါပဲအဲ့ဒီတဏှာကြီးတွေအဲ့ဒီမိနစ်တွေအဲ့ဒီစက္ကန့်တွေတော့ပူလောင်ရတဲ့ ပင်မရတဲ့ဆင်းရဲရတဲ့အချိန်တွေမိနစ်တွေစက္ကန့်တွေနာရီတွေဖြစ်ပါတယ်ဒီတော့အခုယောဂီတို့မိမိတို့ဒီမှာလာပြီးတော့မှတ်ကြတဲ့တချို့ကိုတတ်မှတ်ထားတဲ့ရက်အတော်အတွင်းပေါ့လေဆယ်ရက်ကျန်တဲ့သူကဆယ်ရက်ပေါ့၅ရက်ကျန်တဲ့သူက၅ရက်ပေါ့တစ်လကျန်တဲ့သူကတစ်လပေါ့နှစ်လကျန်တဲ့သူကတစ်လလပေါ့အဲ့ဒီကျန်တဲ့ရက်ကလေးတွေကိုမိမိတို့ကတတိနဲ့အချင်းကိုနိုင်အောင်တမာရီနဲ့အချင်းကိုနိုင်အောင်တတိတမာရီနဲ့အချင်းကိုလို့ဉာဏ်နေဖြစ်ပြီးတော့ဉာဏ်နဲ့လည်းအချင်းကိုနိုင်အောင် အဲ့ဒီလိုကြိုးစားကြဖို့လိုပါတယ်တဲ့အဲ့ဒီလိုကြိုးစားမယ်ဆိုလို့ရှိရင်မိမိတို့ရှိရတဲ့အသက်ဟာတန်ဖိုးရှိတဲ့အသက်ဖြစ်သွားမယ်တန်ဖိုးရှိတဲ့ဘဝဖြစ်သွားမယ်ဒီပဏိတာရမဆေမိုင်ကုန်းတော်စခန်းဤတလာပြီးနေရတဲ့တလဆိုရင်လည်းအဲ့ဒီတလရာကာလဟာတန်ဖိုးရှိတဲ့တလဖြစ်သွားမယ်တဲ့ပြန်ပြီးတွေးလိုက်လို့ရှိရင်တွေးလိုက်တိုင်းတွေးလိုက်တိုင်းအမတန်မှကြည်နက်စရာကြည်နူးစရာအာရစရာ အမတန်မှပီတိဖြစ်စရာပေါ့လေအချိန်ကြီးဖြစ်ပါလိမ့်မယ်တဲ့ တော့အဲ့ဒီကြံတဲ့အချိန်တွေမှာတန်ဖို့ရှိတဲ့အချိန်တွေဖြစ်ဖို့ရအတွက်မိနစ်တွေစက္ကန့်တွေဖြစ်ဖို့ရအတွက်အဲသတိတွေမိမိတို့တဏ္ဍာမှာကြိုးစားပြီးတော့စုဆောင်းကြဖို့တမာရီတွေကြိုးစားပြီးတော့စုဆောင်းကြဖို့တတိတမာရီတွေရှိလာလို့ရှိရင်ခုနယုံနာဖြစ်ဖြစ်မြင်လာတော့တာပါပဲယုံနာဖြစ်ဖြစ်မြင်တဲ့ဘဝတဲ့အပြည့်မြင်ရတဲ့ဘဝပို့ပြီးတော့အစဉ်တမ်းမြင်ပါလေအဲဒီယုံနာဖြစ်ဖြစ်တွေချုပ်ငြိမ်းပြီးတော့သွားတဲ့နိဗ္ဗာန်ကိုမြင်ရတဲ့ဘဝတော့ ပို့ပြီးတော့ဆင်တန်းမြင့်တာပေါ့လေသောတံဝါရဲ့ဘဝတဲ့တက္ကရာကံရဲ့ဘဝပူပြင်းမြတ်ပါတယ်တက္ကရာကံရဲ့ဘဝတဲ့နာကံရဲ့ဘဝပူပြင်းမြတ်ပါတယ်အနာကံရဲ့ဘဝတဲ့ယဟန္တာရဲ့ဘဝကတော့ပူပြင်းမြတ်ပါတယ်ယဟန္တာမှာတော့ပူလောင်မှုကလုံးဝမရှိတော့ဘူးပင်မမှုဆင်းရဲမှုအဲစိတ်အညစ်အကြေးတွေကလုံးဝမရှိတော့ဘူးသူကဖြူစင်သွားပြီမြင့်မြတ်သွားပြီငြိမ်းချမ်းသွားပြီအေးချမ်းသွားပြီသူဘဝဒီသရဝါတွေပူလောင်ပင်မဆင်းရဲနေကြတယ်ဆိုတာလောဘတွေဒေါသတွေမာမာနတွေအိတ်တာမေစရိယတွေ ဒီတရားတွေကြုံဝင်နေကြတော့တရားဝါတွေဆင်းရဲဒုက္ခမျိုးစုံတွေ့နေကြရတာတဲ့။ပူခြင်းဆင်းရဲနာခြင်းဆင်းရဲပေးခြင်းဆင်းရဲအမိဖာနဲ့ကိုယ်ကွင်းရတဲ့ဆင်းရဲကိုမတွေ့ရင်လည်းသူတွေနဲ့တွေ့ရတဲ့ဆင်းရဲအဲညာတိပြဒနာမိဘဆွေမျိုးတွေပြည့်စည်တဲ့အခါဝမ်းနဲ့ပူဆွေးရတဲ့ဆင်းရဲဘောဂပြဒနာစီစဉ်ဥစ္စာတွေပြည့်စည်တဲ့အခါပြမန်ငိုကြွေးပူပန်ရတဲ့ဆင်းရဲယောဂပြဒနာတဲ့မိမိတဏ္ဍာမှာယောဂတွေဖြစ်လာလို့ရှိရင်စိတ်တွေပူပန်ရပြီဆင်းရဲရပြီ အဲအဲ့ဒီလိုဆင်းရဲမျိုးစုံတွေတွေ့နေကြရတယ်တဲ့အဲ့ဒီလိုဆင်းရဲမျိုးစုံတွေ့နေကြရတာဒီဆင်းရဲတွေကို မတွေ့ချင်ရင်တော့ဘာလုပ်ရမလဲဆိုတော့အဲအဲ့ဒီတတိတွေတမာတိတွေများများကြီးစုဆောင်းမှုလိုတယ်တရားဝါတွေလက်ဒီဆရာတော်ဘုရားကြီးဆုံးမထားတဲ့လင်္ကာလေးတပုတ်အခုပြောရင်းနဲ့စိတ်ထဲမှာပေါ်လာတယ်ချမ်းသာတစ်ခုမမောမှုကြောင့်ပုပုရွရွကြိုးပမ်းကြလဲဒုက္ခပင်လဲ ကျဲတဲ့ကျဲသည်ရွယ်တိုင်းမရောက်ပါတကားတဲ့တရားဝါလေးချမ်းသာလေးလိုချင်တယ်ကိုချမ်းသာမှုစိတ်ချမ်းသာမှုလိုချင်တယ်ချမ်းသာလေးတစ်ခုလိုချင်တဲ့အတွက်ကြိုးစားလိုက်ကြတာလူတွေလူတွေမနှလင်းမရထပြီးတော့ညအရာဝင်သည်အထိအရာဝင်ုံနဲ့မပြီးပါဘူးအဲ့ဒီမပြောမချင်းပါပဲတခါတည်းခန္ဓာကိုယ်နဲ့ရောစိတ်နဲ့ရောဝစီကနဲ့ရောအကုန်လုံးလုံးမလုံးမနေရကြိုးစားနေရချမ်းသာလေးလိုချင်လို့ချမ်းသာလေးလိုချင်လို့ လောကီလူသားတွေကတော့လောကီချမ်းသာလိုချင်တာပါပဲလေလောကီချမ်းသာအမြင်ကောင်းလေးတွေမြင်နေတဲ့အကြားကောင်းလေးတွေကြားနေနံကောင်းလေးတွေနမ်းရှူခြင်းနဲ့အစားကောင်းလေးတွေစားခြင်းနဲ့အရသာကောင်းလေးတွေတွေ့စားခြင်းနဲ့အတွေ့အထိကောင်းလေးတွေတွေ့ထိခြင်းနဲ့ဒါတွေကလောကီချမ်းသာတွေပေါ့လေအတွေ့ကောင်းလေးတွေတွေ့ခြင်းနေတယ်အဲ့ဒီလောကီချမ်းသာတွေကိုမမောမှုကြောင့်တရားဝါတွေကြိုးစားနေကြတယ်တဲ့တိုက်နဲ့နေခြင်းလို့ကားနဲ့နေခြင်းလို့အဲပစ္စည်းတွေကြွယ်ဝချမ်းသာခြင်းလို့ ကျူးစားလိုက်ကြတာတချို့လည်းနိုင်ငံခြားတွေသွားကျူးစားကြရှားကြရတယ်ဖူကြရတယ်ကိုသားသမီးနဲ့တော့မှတွေ့ချင်လို့တွေ့ချင်မရဇနီးမောင်နှံချင်းအေးအေးဆေးဆေးပြောချင်လို့မှလည်းပြောချင်ပြောချင်မရစသဖြင့်သူတို့နိုင်ငံခြားတွေမှာအများကြီးပါပဲအလုပ်တွေကျူးစားလို့သူတို့နိုင်ငံခြားတွေမှာလည်းပစ္စည်းဥစ္စာတွေကျွဲဝချမ်းသာကြပါတယ်တိုးတက်ကြပါတယ်ဖွံ့ဖြိုးကြပါတယ် အဲဒီလိုပွင့်ပြိုးတိုးတက်ချမ်းသာအောင်လည်းပဲပိုက်ဆံနေရအောင်လည်းပဲကြိုးစားလိုက်ကြတာချမ်းသာခြင်းလို့ချမ်းသာခြင်းလို့ချမ်းသာတခုမမောမှုကြောင့်ပူပူရွရွကြိုးပမ်းကြလဲကြိုးစားကြတာလေဗမာနိုင်ငံလည်းကြိုးစားတာပဲနိုင်ငံသားတွေလည်းကြိုးစားနေကြအပြိုင်ဆိုင်တွေလည်းကြိုးစားနေကြတယ်ကြိုးစားလိုက်ကြချမ်းသာခြင်းလို့ပိုက်ဆံတွေပေါ်ပြီးတော့အစာကောင်းလေးတွေစားခြင်းနဲ့အဝတ်ကောင်းလေးတွေဝတ်ခြင်းနဲ့အနီကောင်းလေးတွေနဲ့နေခြင်းနဲ့တိုက်ကောင်းကြီးနဲ့နေခြင်းနဲ့ကားကောင်းကြီးနဲ့နေခြင်းနဲ့ စသဖြင့်ပေါ့လေအသုံးဆောင်ပစ္စည်းကောင်းနေခင်မင်ခေကြီးမှာတိုးတက်နေတဲ့ဒါကမဆုံးနိုင်တဲ့ပစ္စည်းတွေနဲ့ပေါ့လေဒီကကလည်းလူနေမှုအဆင့်တန်းမြင့်တဲ့လူနေမှုအဆင့်တန်းတွေနဲ့အမျိုးမျိုးနဲ့ဒီကလည်းနေခြင်းပြီးချမ်းသာခြင်းပြီးအမြင်ကောင်းလေးတွေမြင်ခြင်းနဲ့အတန်ကောင်းလေးတွေကြားခြင်းနဲ့အနံကောင်းလေးတွေနားခြင်းနဲ့ရတာကောင်းလေးစားခြင်းနဲ့တွေ့ထိကောင်းလေးတွေ့ထိဒီလိုချမ်းသာတွေပေါ့လေအဲ့လိုချမ်းသာတွေမမောလို့မှုပူပူရွရွကြိုးပမ်းကြလေမနဲ့အိယထာညအိယဝန္ဒီအထိ ကြိုးစားကြရတယ်တဲ့ဗေမညလူတွေမကပါဘူးတိရစ္ဆာန်တွေလည်းကြိုးစားတယ်တွဲစိတ်လေးတွေဆိုလို့ရှိရင်လည်းကြည်ပါလားသူတို့ဆိုလို့စားတယ်အခါတည်းအစာရှာရတယ်ကြိုးစားတယ်ကြိုးစားတယ်သူတို့အဲ့လိုပါပဲကြိုးစားတယ်ဘာလို့လဲတော့ချမ်းသာကြလို့ချမ်းသာလေးမမောလို့ပူပူရွရွတိရစ္ဆာန်ငယ်လေးကစပြီးတော့ပျော်ပျော်စိတ်လို့တိရစ္ဆာန်လေးကစပြီးဆင်ကြီးလို့တိရစ္ဆာန်ကြီးအထိအဲလူတွေမှာလည်းပဲလူချမ်းသာကစပြီးတော့လူစင်းရဲတွေအထိလူစင်းရဲနေပြီးတော့လူချမ်းသာအထိ အကုန်လုံးပဲမီလီယံနာကြီးကလည်းချမ်းသာတယ်မီလီယံနာကြီးကလည်းရှားနေတာပဲအဲသမင်းတကားလည်းတနေ့မှတနေ့လုံးမှတနေ့စားတဲ့လူတွေကလည်းရှားရှားနေရတာဟောအဲ့လိုပူပူရွရွကျိုးပန်းကြလဲဒုက္ခပင်လဲကျေတဲ့ကျေပြီးရွယ်တိုင်းမရောက်ပါလကားတဲ့ချမ်းသာလေးလူလုံးကိုကြိုးစားလိုက်ကြတာကြိုးစားရင်ကြိုးစားရင်တဲ့ကိုလိုချင်တဲ့ချမ်းသာလေးကနည်းနည်းလေးပဲတဲ့ဆင်းရဲတွေကမျိုးစုံတဲ့ဒုက္ခပင်လေးကြီးကကျဲကျဲကျဲကျဲကျဲကျဲလာတာပဲဒုက္ခပင်လေး ကျေတဲ့ကျေသည်ရွယ်တိုင်းမရောက်ပါတကားတဲ့ကိုလိုချင်တာချမ်းသာလေးကိုလိုချင်တဲ့ချမ်းသာမရဘူးချမ်းသာမရဘဲနဲ့ဆင်းရဲတွေရတယ်ကိုလိုချင်တဲ့ချမ်းသာလေးနည်းနည်းရပြီမြတ်ဆင်းရဲတွေကမပြောပါပြောပြလို့မရနိုင်တော့အောင်အမတန်ကြီးကျယ်များပြစွာဆင်းရဲတွေကြုံကြရတယ်တဲ့အဲအဲ့ဒီလိုဆင်းရဲမျိုးစုံနိဗ္ဗာန်မှာတော့မရှိဘူးဇာတိဆင်းရဲလည်းမရှိဘူး သရာစင်းရလဲဥပါဒမရှိဘူးဥပါဒလည်းဒုက္ခပဲနော်ဥလာပြီဆိုရင်ဒုက္ခမျိုးစုံတွေ့ရပြီနာလာပြီဆိုလို့ရှိရင်အနာရောဂါဖြစ်လာပြီဆိုလို့ရှိရင်ဒုက္ခမျိုးစုံတွေ့ရပြီသိရပြီဆိုရင်တော့ပိုဆိုးတော့တာပေါ့ဒီကြားထဲမှာအခြားဒုက္ခတွေကလည်းပြောမပြနိုင်အောင်ဒုက္ခတွေအမျိုးစုံလို့ပါပဲစိတ်ဆင်းရဲစိတ်ညစ်ရစိတ်ဒုက္ခရောက်ရပြဒနာမျိုးစုံတွေ့ရခြေနေမျိုးစုံတွေ့ရစိတ်ညစ်ရစိတ်တကြရစသဖြင့် ဒုက္ခမျိုးစုံတွေ့နေကြရတယ်တဲ့အဲ့ဒီဒုက္ခတွေနိဗ္ဗာန်မှာတော့မရှိပါဘူးတဲ့အဲ့ဒီဒုက္ခအလုံးငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကိုရောက်ချင်တော့တလမ်းပဲရှိတယ်ယောဂီတို့ယောဂီတို့သွားနေတဲ့လမ်းတလမ်းပဲတိပြင်းလမ်းကိုလျှောက်ဆရာမလို့ယောဂီတွေသွားတဲ့တလမ်းပဲဆက်ပြီးရှောက်တဲ့ဒုက္ခအလုံးဆုံးရဖြစ်တဲ့နိဗ္ဗာန်ကိုရောက်မယ်တဲ့အဲ့ဒီလမ်းကဘာလမ်းလဲဆိုတော့ဖောင်းနေပိန်နေဆက်လျှောက်အဲ့ဒီလမ်းပေါ့ဘယ်လမ်းနဲ့ညာလမ်းနဲ့ဆက်လျှောက်အဲ့ဒီလမ်းပေါ့ ကြွားတယ်လှမ်းတယ်ချတယ်ထိုင်တယ်ထားတယ်ကိုယ်တယ်ဆန့်တယ်မြင်တယ်ကြားတယ်နားတယ်စားတယ်ထိတယ်အဲစသဖြင့်မှတ်နေရတယ်ဘာလန်းလဲတတိပဋ္ဌာန်လမ်းမယ်အဲဒီလမ်းကြီးပေါ်ဆက်လျှောက်သွားမယ်လမ်းဆုံးရင်ရွာရောက်ပါတယ်အမှတ်ဆုံးလို့ရှိရင်အမှတ်ဆုံးတဲ့နိဗ္ဗာန်ရောက်တာပါပဲအဲလိုမှတ်မှမှတ်မှသွားလို့ရှိရင်နောက်ဆုံးအမှတ်ဆုံးသွားတဲ့နိဗ္ဗာန်ကိုတဲ့ရောက်သွားပါလိမ့်မယ်အဲဒီနိဗ္ဗာန်ရောက်သွားပြီဆိုရင်တော့ ဘဝဟာအမတန်အစဉ်အတန်မြင့်သွားပါပြီအမတန်အစဉ်အတန်မိုးတွေကြီးသွားပါပြီတဲ့အမတန်ငြိမ်းချမ်းသွားပါပြီအဲ့ဒီလိုတန်ဖိုးရှိတဲ့ဘဝအစဉ်တမ်းမြင့်တဲ့ဘဝငြိမ်းချမ်းတဲ့ဘဝကိုယူဖို့ရအတွက်ယောဂီတို့အခုရှောက်လန်းနေကြတဲ့တတိပဋ္ဌာန်၄ပါးအကျင့်တရားမဂ္ဂင်၈ပါးအကျင့်တရားဒီလိုပါပဲတတိပဋ္ဌာန်၄ပါးအကျင့်တရားမဂ္ဂင်၈ပါးအကျင့်တရားဆိုတာနာမည်ပဲကွဲပါတယ်စကားလုံးပဲကွဲပါတယ်ဒါဒါပါပဲ ယောဂီတို့မှတ်နေရတဲ့ရှုမှတ်မှုလုပ်ငန်းစဉ်ကြီးပါပဲအဲ့ဒီလုပ်ငန်းစဉ်ကြီးအပေါ်ဆက်လက်ပြီးတော့အဲကြိုးကြိုးစားစားတက်တက်ကြွကြွနဲ့ဆက်ပြီးတော့ရှာလာနိုင်ကြပါစေဒီလမ်းကြီးပေါ်ရှောက်လန်းလို့ရှိကဘုရားပစ္စည်းကဗုဒ္ဓအရှင်သာရိပုတ္တရာရှင်မမောင်လန်းရှင်မကတ္တဗရှင်အနန္ဒာစသဖြင့်သူတော်ကောင်းကြီးတွေအများကြီးပါပဲပမာပြည်ကလည်းအများကြီးဖြစ်ခဲ့မှာပါပဲအဲ့ဒီလိုသူတော်ကောင်းကြီးတွေနိဗ္ဗာန်ခရီးလမ်းကြီးဖြတ်သွားလာ ဖြတ်တန်းသွားလို့အမတန်ငြိမ်းချမ်းတဲ့နိဗ္ဗာန်အဲနိဗ္ဗာန်ကြီးကိုရရှိသွားကြပါပြီဟောဒီယောဂီသူတော်စင်တွေလည်းအဲ့ဒီလမ်းကြီးရှောက်ရင်တော့ပေးကြပေါက်ရောက်မှာပါပဲမမိတ်မသွန်ယုံကြည်တဲ့တရားတရားနဲ့စိတ်ဒုံဒုံချပြီးတော့ငါတို့ဟောဒီလမ်းကိုကြိုးကြိုးစားစားတက်တက်ကြွကြွနဲ့သတိဝရိယရှိရှိနဲ့မပေါ့မဆအဲမလျှော်သောဝရိယနဲ့ငါတို့ကြိုးစားကြမယ်အဲ့ဒီလိုကြိုးစားကြခြင်းအပြင် မိမိတို့လိုလားတဲ့မဲ့ညာဘုံညာနိဗ္ဗာန်တရားတို့ကိုယောဂီသူတော်စင်တွေအသီးသီးကိုယ်စီကိုယ်ငါရောက်ရှိနိုင်ကြပါစေ။